သာသနာတော်တက္ကရီ2558ခုနှစ်ကောဇာတက္ကရီ1386ခုနှစ်ကဆုံလပြည့်ကျော်13ရက်ခရစ်နှစ်2014ခုနှစ်မေလ26ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီဆန်ဂေဘရီရဲ့စီတီး ဒေါက်တာဥမောင်မောင်ဒေါ်မီယုသမီးမချုသင်းမောင်မိသားစုများရဲ့ဓမ္မစကုဓမ္မယုဓမ္မခမ်းမတော်ကြီးအတွင်းမှာ ရှင်မင်းဝန်ဆရာတော်ကြီး6ရဲ့အချိန်ပြည့်တရားစခန်းပွဲမှာလာရောက်ပြီးတော့တတိပဋ္ဌာန်တရားတွေပွားများနာကြားကြတဲ့ဓမ္မယောဂီများကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမာကတတိပဋ္ဌာန်သုတ်တန်တရားတော်တဲ့ဗာတရားတော်လေ ဒီတတိပဋ္ဌာနာသုတ်တန်တရားတော်ကြီးကိုဘုန်းကြီးအစပိုင်းအလယ်ပိုင်းအဆုံးပိုင်းအပိုင်း၃ပိုင်းကို ခွဲခြားပြီးတော့ဟောကြားရမှာနန္ဒပိုင်းချိန်မှာဘုန်းကြီးအလယ်ပိုင်းကိုဟောကြားပါတယ်အလယ်ပိုင်းဆိုတာကျင့်စဉ်နေပါအဲ့တော့ကျင့်စဉ်တရားအနေအချင်းကာယ ानु ပတ္တနာတတိပဋ္ဌာန်ကို ကာယ ानु ပဒနာသတိပဋ္ဌာန်ဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့သတိပဋ္ဌာန်တရား၄ပါးရှုပွားအထုတ်ပုံနဲ့အကျဉ်းချုပ်နေအပြင်ယောဂီများနားလည်သဘောပေါက်အောင်ဟောကြားခဲ့ပြီးပြီယခုဣရိယာပဋ္ဌာန်ပိုင်းအနေအချင်းဟောကြားနေပါတယ်ဣရိယာပဋ္ဌာန်ပိုင်းမှာ ဣရိယာပဌာပိုင်းဣရိယာပုတ်၄ပါးမှာလည်းပဲကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိဆိုတဲ့သွားတဲ့အမူအရာရှုမှတ်ပုံကိုယောဂီတို့နားလေသဘောပေါက်ပြီးတော့ရှုမှတ်တတ်အောင်ဘုန်းကြီးဟောကြားသင်ကြားပေးပြီးပါပြီဒီကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိဆိုတဲ့ဒီသွားတဲ့ဣရိယာပုတ်ကိုရှုမှတ်နိုင်ပြီးရှုမှတ်တတ်ပြီဆိုရင်တော့နောက်ပိုင်း ထိတောဝါထိတောမိတိပသနာတိနိသိနောဝါနိသိနောမိတိပသနာတိတရားနောဝါတရားနောမိတိပသနာတိဆိုတဲ့ဒီကြံနဲ့ဣရိယာပုတ်၃ပါးကိုအထူးချဲ့ပြီးတော့ဟောဖို့မလိုတော့ပါဘူးဌာနာတိတုပိဧတေဝနယောလို့ဒီလိုဖွင့်ပြထားတယ်။ယချင်းသတိတို့၌လည်းပဲဧတေဝနယောဤနိဗ္ဗင်တိဆိုတော့ရှေးပိုင်းကယက် သွားခြင်းဣရိယာပုနီးတူပဲရှုမှတ်ပုံဟာဘာကြောင့်လဲဆိုတော့သွားတဲ့ဣရိယာပုကိုမရှုမှတ်နိုင်လို့မရှုမှတ်ခဲ့လို့ရှိရင်ငါသွားတယ်သူသွားတယ်ယောက်ျားမိန်းမသွားတယ်ဆိုတဲ့အစွဲတွေအဲ့ဒီစွဲတွေကိုဒီခါလေးမှန်သိပြီးတော့စွဲတွေပြုတ်သွားအောင်စဉ္ညာဣရိယာပုလေးတွေရှုမှတ်ရင်းနဲ့စွဲတွေဖြုတ်နိုင်တယ်လို့ဒီရတဲ့ဣရိယာပုရှုမှတ်ရင်းနဲ့လည်းပဲစွဲတွေဖြုတ်နိုင် ထိုင်တဲ့ဣရိယာပုရှုမှတ်ရင်းနဲ့လည်းပဲအစွဲလန်းနေတယ်အကုန်လုံးပယ်နိုင်တယ်နောက်ဆုံးအိယာလေးပုံမှာလျောင်းဆက်ရှုမှတ်ရင်းနဲ့လည်းပဲအမှန်သဘောတွေသိပြီးတော့ငါသူယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့တတန်တရာလုံးဆွဲလာခဲ့တဲ့အစွဲတွေကိုလုံးဝပယ်ပြီးတော့အမှန်တည်းယုံ nant တရားတွေဒီယုံ nant တရားတွေရဲ့ဖြစ်ဖြစ်သဘောတွေကိုဖြစ်ဖြစ်ဉာဏ်တွေပေါ်လွင်အောင် ဒီလျောင်းတဲ့ဣရိယာပုလေးရှုမှတ်ရင်းနဲ့လည်းပဲဖြစ်ပညာနေပေါ်လွင်ပြီးတော့လာနိုင်ပါတယ်။ဒါကြောင့်ဒီဣရိယာပုသုံးပါးရှုမှတ်ပုံကိုထူးခြားပြီးတော့ဟောမှာမဟုတ်ပါဘူး။အချင်းချုပ်လေးဟောပြသွားရုံနဲ့ပဲယောဂီများရှုမှတ်တတ်မှာပါ။နိသိဏောဝါနိသိဏောမိဒီပဇာနာတိဆိုတာနိသိဏောဝါယတ်တော်လီဝါယတ်လျင်လီ။ ဝါယတုံးရဆေရခတ်ရစေမူလေနိသိဏောမိတိယတ္တိဟူ၍ပါဇာနာတိတိဤဝံတိအောင်ရှုရတဲ့အမူအရာလေးရှုရဥမာအဖြစ်ခုယောဂီပုဂ္ဂိုလ်များဈဉ္ဉံအမှတ်ကိုရှုမှတ်တယ်ဆိုရင်ဒီမိမိရဲ့ဈဉ္ဉံလျှောက်တဲ့ဟာတောင်းနဲ့မြောင်းနဲ့လျှောက်မယ်သို့မဟုတ်ရှေ့နဲ့နောက်နဲ့လျှောက်မယ်ဆိုရင်အဲ့ဒီလျှောက်မဲ့လမ်းလေးကိုသတ်မှတ်လိုက်ရတယ် ဒီနေရာကနေစလျှောက်ပြီးတော့ဒီနေရာမှာဈဉ္ညာဆုံးမယ်ဆိုတော့လေးကိုသတ်မှတ်ထားပြီးတော့ယောဂီပုဂ္ဂိုလ်ဟာညာလန်းနဲ့ဗလန်းနဲ့ဆိုတဲ့တစ်ချက်မှတ်တလန်းတစ်ချက်မှတ်ကလေးနဲ့မှတ်သွားတယ်သို့မဟုတ်နှစ်ချက်မှတ်နဲ့ကြွားတယ်ချတယ်သို့မဟုတ်သုံးချက်မှတ်ကလေးနဲ့ကြွားတယ်လန်းနဲ့ချတယ်မှတ်သွားတယ်ကိုသတ်မှတ်တဲ့နေရာရောက်လို့ဈဉ္ညာဆုံးပြီဆိုရင် ခြေတော်လေးကိုစုံရလိုက်စုံရပြီးတော့မျက်စိလေးကိုမှိတ်လိုက် အဲဒီလိုမျက်စိလေးမှိတ်လိုက်ပြီဆိုတပြင်းလေးချလိုက်မယ်အဲဒီတပြင်းလေးနဲ့အတူဆံပြားကခြေပြားတိုင်အောင်တစ်ခုလုံးအာယုဆိုင်ရက်တယ်နောက်တစ်ခါတပြင်းလေးဆိုက်ချလိုက်တဲ့အချိန်လေးမှာရက်တယ်ဒီကိုလုံးဆံပြားကခြေပြားတိုင်အောင်အာယုဆိုင်ပြီးရက်တဲ့အမူအရာလေးကိုရှုရတာအဲလိုရက်တဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ဟာအစအနေဆုံးဆံပြားကခြေပြားတိုင်အောင်ဒီကိုလုံးအာယုဆိုင်ပြီးရှုကြည့်နေတဲ့အခါ ပထမပိုင်းတော့ယောဂီပုဂ္ဂိုလ်ရဲ့ဒီခန္ဓာကိုယ်ကြီးရပ်နေတာလေးကိုပဲယောဂီကပညာတရဏကြီးနဲ့ထင်နေလိမ့်မယ်။ရပ်နေတာဟာငါရပ်နေတာပဲဆိုတာလည်းပဲငါအနေနဲ့ထင်နေလိမ့်မယ်။ဒါကိုထက်ခါထက်ခါရပ်တဲ့အမူအရာလေးကိုစာရင်းပြီးရှုနေတဲ့ခါကျတော့ယောဂီရဲ့ဉာဏ်ထဲမှာဒီပထမတကူလုံးခန္ဓာကိုယ်ကြီးပေါ်ပြီးတော့ရပ်နေတဲ့ပုံစံရလို့မထင်တော့ပဲနဲ့။ တောင့်တင်းနေတဲ့သဘောကြီးပဲ တွေ့နေရလိမ့်မယ်ရက်တယ်လို့ရှုမှတ်လိုက်လို့ရှိရင်ဒီခန္ဓာကိုယ်ကြီးကတောင့်တောင့်ကြီးပဲတွေ့နေရလိမ့်မယ်ခန္ဓာကိုယ်ပုံမှန်သဏ္ဍာန်ကြီးမထင်တော့သို့မဟုတ်ယောဂီပုဂ္ဂိုလ်ဟာတောင့်တဲ့သဘောမထင်ရှားဘူးဆိုရင်လည်းပဲရင်းပြီးလှုပ်နေတဲ့သဘောထင်လိမ့်မယ်ရက်တယ်လို့ရှုကြည့်ပါမိမိကိုယ်တိုင်လက်တွေ့အခုဈဉ္ဉံရှားပြီးတော့ရှုကြည့်ပါ ဈဉ္ဉံလေးဆုံးလို့ခြေတော်လေးဇုံရမျက်စိလေးမှိတ်ပြီးဆံပြားကခြေပြားတိုင်တကိုယ်လုံးကိုအာယုံဆိုင်စိုက်ပြီးရက်တယ်ရက်တယ်လို့ရှုနေရင် တောင်တင်းနေတဲ့သဘောတွေ့ရင်တွေ့မယ်ရိမ့်ပြီးလှုပ်နေတဲ့သဘောတွေ့ရင်တွေ့မယ်တောင်တင်းနေတဲ့သဘောဟာလေဝါယောတံဗတ္တပါလိမ့်မယ်ဝါယောတံရိမ့်ပြီးတော့လှုပ်နေတဲ့သဘောဟာလည်းပဲဗတ္တပါလိမ့်မယ်အဲ့ဒီဝါယောတကရုပ်တရားဗာတရားလေရုပ် အဲ့ဒီလိုရိမ့်နေတဲ့သဘောတောင့်နေတဲ့သဘောလှုပ်နေတဲ့သဘောလေးသိနေတဲ့စိတ်ကလေးကဗတရားလေကဲရန်နေတဲ့အမူအရာလေးရှုနေတဲ့ခံမှာစိုးစိုးပိုင်းကငါအနေနဲ့ထင်နေတယ်ငါရန်နေတာပဲရန်နေတာငါပဲအခုဆိုတာအခုချိန်မှာငါဆိုတာရှိသေးရဲ့လားရန်နေတာကရုပ်တရားသိနေတာလေးကဒီဒီမှာရက်တယ်လို့ရှုနေတဲ့ခံမှာလေယုံနဲ့နာမသိနေတာ အဲဒီယုံနာကိုအမှန်မြင်ပြီဆိုရင်ငါသူယောက်ျားမိန်းမဆိုတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲတွေရှိသေးရလားအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလားရက်တယ်လို့ရှုမှတ်ရင်းနဲ့ဒီမှာတက္ကရာဒိဋ္ဌိပဲနိုင်တယ်ရက်တဲ့အမူအရာလေးရှုနေရင်းနဲ့ပဲနိုင်တယ်ဆက်ပြီးတော့ယောဂီပုဂ္ဂိုလ်ဟာဒီလိုဈဉာဆုံးလို့ရက်တဲ့အမူအရာလေးရှုတာကတော့တခဏလေးပဲတကယ်လို့မိမိဟာဣရိယာပု၄ပါးမှာသီးသန့် ရက်ပြီးတော့ရှုခြင်းနဲ့ဆိုရင်တနေရာလေးမှာဘေးလေးမှာတနေရာလေးသို့မဟုတ်ကိုတရားထိုင်တဲ့နေရာလေးမှာပဲဖြစ်စီပေါ့ဇုံရပြီးတော့မျက်စိလေးမိတ်ပြီးတော့လက်ကလေးကိုရှစ်ပိုက်တာရက်တယ်ရက်တယ်ရှုနေကြည့်တကူလုံးဆံပြားကခြေပြားတိုင်အောင်ရှုနေရင်းကနေပြီးတော့နောက်ကြတော့ဝင်လေထွက်လေလေးကပုံမှန်နေထိုင်သူ့ဟာသူပေါ်ပြီးတော့ဝမ်းပိုက်လေးရှူလာရှူသွင်းလိုက်ဝမ်းပိုက်လေးတင်းပြီးဖောင်းကန်လာလိုက် ။ညာသီးပြားကလေးလေးထွက်သွားလိုက်ဝမ်းမက်ကလေးရောကြပင်ကျသွားလိုက်။အဲ့ဒီမှာလက်ကလေးကရှေ့ကိုပိုက်ပြီးချထားတာဆိုတော့လက်မောင်းလေးနဲ့ထိနေတယ်ဝမ်းပိုက်နဲ့။အဲ့ဒီထိနေတဲ့နေရာလေးကဖောင်းလာလိုက်ရောကြသွားလိုက်ပိန်သွားလိုက်။ဖောင်းပြီးတင်းကလာလိုက်ရောပြီးပိန်ကျသွားလိုက်နဲ့အဲ့ဒီမှာဖောင်းနာပိန်နာလေးတွေ့နေလိမ့်မယ်ရရင်နဲ့။အဲ့ဒီခါမှာသူကထင်ရှားတွေ့နေတဲ့အတွက်ဖောင်းနေပိန်နေဖောင်းနေပိန်နေ ထိုင်ရင်ရှုတာမဟုတ်ဘူးရရင်ရှုနေတာဘယ်လိုရှုနေတာလဲရက်တဲ့အမူအရာနဲ့ဒီဖောင်းမှုပင်မှုလေးကိုရှုနေတာသူရှိလို့ရှုတာလားမရှိဘဲရှုတာလားမထင်ရှားဘဲနဲ့မှန်းဆရှုတာလားထင်ရှားလို့ရှုတာလားအဲဒီတော့ထင်ရှားပြီးရှိနေလို့ဆိုရင်ဒါဝိပဿနာအစစ်ပဲဝိပဿနာဆိုတာမရှိတာကိုရှုရတာလားရှိတာကိုရှုရတာလားရှိတာပါ အေးရှိတာကိုရှုရတာအခုဒီမှာဖောင်းတာလည်းရှိနေတယ်ပိန်တာလည်းရှိနေတယ်အဲ့ဒီရှိနေတဲ့ရှိလေးတိုင်းပဲမိမိကသိအောင်မို့ဒီမှာဖောင်းနေပိန်နေရှုနေတယ်အဲ့ဒီပုံမှာရေရှည်ကြာကြာလေးဒီပုံကပုဂ္ဂိုလ်ကဒီမှာထိုင်ရှုသလိုပဲရှုနေတယ်ဖောင်းနေပိန်နေဖြည်းဖြည်းလေးအဲ့လိုရှုနေစဉ်မှာမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းကခြေပေါ်ကကြမ်းတဲ့ဒီမှာခြေပေါ်ကရက်နေတဲ့ခါကြတော့ ူလာတာလေးတွေ့လိမ့်မယ်အဲ့ဒီခါမှာထိုင်ရှုသလိုပဲအောက်ကဝေဒနာပူတဲ့ဝေဒနာလေးပေါ်လာရင်ပူတယ်ပူတယ်ရှုရတယ်ဒီလိုမဟုတ်ဘူးမိမိရက်တဲ့မူရာနဲ့တွဲရှုမယ်ဆိုရင်ရက်တယ်ပူတယ်ရက်တယ်ပူတယ်တွဲရှုလို့ရတယ်အဲ့ဒီလိုရှုနေရတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာတခါပူရာလေးတွေမထင်ရှားလို့ရှိရင်မိမိရဲ့ပင်တိုင်းဖောင်းမှုပင်မှုကမ္မထံလေးကိုပဲဆက်ရှု နောက်ပူရာကပို့ပြီးထင်ရှားလာရင်ပူတဲ့ဘက်ကိုအာယုံလေးစိုက်ပြီးတော့ပူတယ်ပူတယ်ရှုအဲ့ဒီပူရာကရော့သွားမှာမဟုတ်ဘူးတဖြည်းဖြည်းပူရာကတိုးတိုးတိုးတိုးပြီးခြေပွားပူရာကခြေမျက်စိတိအောင်ရောက်လာလိမ့်မယ်တေချာလေးရှုကြည့်ပါမိနစ်20 30 40စသည်ဆိုရင်အဲ့ဒီမှာပူလာလိမ့်မယ်အပေါ်ပိုင်းခန္ဓာကိုယ်ကြီးကတောင်းပြီးခိုင်နေတယ်အောက်ပိုင်းခန္ဓာကိုယ်ကပူနေတယ် တခါတရံမှာအောက်ပိုင်းခန္ဓာကိုယ်ကပူပြီးတင်းနေတယ်ပေါ်ပိုင်းခန္ဓာကိုယ်ကယိမ့်ပြီးလှုပ်နေတယ်ဒါရက်ရှုမှရင် တွေ့နိုင်တဲ့သဘာဝလေးတွေကိုဘုန်းကြီးပြောနေတာတေချာရှုကြည့်အဲ့ဒီမှာရက်တယ်ရက်တယ်လို့ရှုနေရနေပြီးတော့ခြေမျက်စိတော့ပူရကနေနောက်တဖြည်းဖြည်းတဖြည်းဖြည်းအပူတွေကတက်လာတဲ့အခါကျတော့ဒူးကွန်းထီအောင်ရောက်လာဒါလည်းပဲယောဂီသိခံပြီးတော့ပူတယ်ပူတယ်ပူတယ်သိခံရှုရ အဲဒီလိုသိခံပြီးရှုလို့သိခံနိုင်သေးတယ်ဆိုရင်လည်းဆက်ရှုအဲဒီမှာပူမှုကတခါနဲ့ဒူးကနေပြီးတော့တဖြည်းဖြည်းတက်လာတာပေါင်ထိအောင်တက်လာလိမ့်တဖြည်းဖြည်းအပူတွေကတက်လာလိမ့်မယ်အပူတွေကတဖြည်းဖြည်းအဲဒီမှာသိခံနိုင်တယ်များသိခံရှုအဲ့ဒီနေရာမှာယောဂီသိမခံနိုင်ရင်တော့ဒီပူမှုလေးရဲ့အနေထားကိုဘာမှသိမှာမဟုတ်တော့ပြောင်းလိုက်ပြင်လိုက်ပြီဆိုတာနဲ့ပဲဣရိယာပုဖြတ်လိုက်ပြီဆိုတာနဲ့ပဲအဲ့ဒီပူမှုရဲ့သဘောမသိနိုင်တော့ ဒါကြောင့်ဆက်ပြီးတော့ယောဂီဟာတတိကံပြီးတော့တိခံပြီးဆက်ရှုရင်အဲ့ဒီပူမှုကပေါင်ရင်ကနေပြီးတော့ခါခါကနေပြီးတော့တကိုယ်လုံးကိုတခါလေချက်ချက်တောက်အောက်ကမီးနဲ့မြိုက်ထားသလိုခံစားရလိမ့်မယ်အဲ့ဒီအချိန်မှာယောဂီပုဂ္ဂိုလ်ကိုကိုယ်ကိုတတိပေးအားပေးရမှာကအပင်ငရဲဆိုရင်ဝီစီငရဲဆိုရင်တိထက်ပူမယ် ခုမိမိရဲ့ခန္ဓာကိုယ်ကဖောက်ပြန်ပြီးပူတဲ့အပူလေးကိုငါသိခံမယ်ဆိုပြီးတော့သိခံပြီးရှုရနောက်ထပ်အပင်ငရဲရဲ့အပူဆင်းရဲတံကိုငါမခံလို့ဒီခန္ဓာကဖောက်ပြန်တဲ့ဆင်းရဲတဲ့အပူလေးကိုပဲငါသိခံမယ်ဆိုပြီးတော့သိခံပြီးရှုသွားရင် တကိုယ်လုံးချက်ချက်တောက်တခါတည်းပူနေတယ်အဲ့ဒါကိုပဲကိုကပူတယ်ပူတယ်မင်းနဲ့ညှိုက်နေတယ်လို့ပဲခံစားရတယ် အဲဒီမှာပူရာလေးကိုသိခံပြီးရှုလို့တဏှာကြီးရမယ်တဏှာကြီးခွဲရမယ်တဏှာကြီးရမယ်သုံးနာကြီးရမယ်ဣရိယာပုဂ္ဂိုလ်အချင်းကြာကြာလေးရအောင်ကြိုးစားပြီးရှုရခါကြတော့ခန္ဓာကိုယ်မှာအပူတွေပြန့်နှံ့ပြီးတော့နေတာကိုသိရအဲ့လိုပြန့်နှံ့ပြီးနေတာသိရယုံနေလားဆိုတော့ခန္ဓာကိုယ်မှာယောဂဝေဒနာတွေလည်းအများကြီးတက်တာသွားလိမ့်မယ်သွေးယုတ်သားယုတ်ယောဂါတွေကိုဆိုလိုတာဘုန်းကြီးတို့မြန်မာနိုင်ငံမှာ အမတန်ထင်ရှားခဲ့တဲ့ဘုန်းကြီးတို့မော်လမြိုင်ဘက်ကတော်ကူးဆိုတဲ့ဆရာတော်ဘုရားကြီးရှိတယ်။ဒါအားလုံးကြားဘူးနားဘူးသိဘူးနေမှာပါ။ယန္နာလို့ထင်ရှားကြော်ကြားတော်မူတဲ့တော်ကူးဆရာတော်ကြီးအဲ့ဒီတော်ကူးဆရာတော်ကြီးဟာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့တပည့်တော်ကအရင်မှာသူအသက်အရွယ်ကြီးရင်အိမ်တော်ရသားတွေကြသာသမီတွေထုံကားပြီးတော့သာသနာ့ အဲ့ဒီမှာညင်းငွေးတဲ့ဉာဏ်တွေဖြစ်ပေါ်လာပြီးတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုယဟန်ပြုပြီးတော့မာစီဆရာတော်ဘုရားကြီးရဲ့တရားနိလန်းတိုင်အားထုတ်ပြီးတော့ကိုယ်တိုင်ကိုယ်ကျကျင့်ကြံအားထုတ်ကိုယ်တိုင်ကိုယ်ကျပေါင်းမြောက်အောင်အားထုတ်တယ်အဲ့ဒီဆရာတော်ကြီးဟာရက်တဲ့ဣရိယာပုကိုအထူးပြုပြီးတော့အားထုတ်တယ်ထိုင်တဲ့ဣရိယာပုနဲ့လည်းရှုမှတ်စေတယ်ဈဉ္ဉံဣရိယာပုနဲ့လည်းရှုမှတ်စေတယ်လျောင်းတဲ့ဣရိယာပုနဲ့လည်းရှုမှတ်စေတယ်သို့တော့ ဆရာတော်ကြီးအထူးပြုပြီးတော့တရားပြပေးတာကရက်တဲ့ဣရိယာပုပဲအဲ့လိုရက်တဲ့ဣရိယာပုနဲ့ခန္ဓာမှာပေါ်လာတဲ့အာယုံလေးတွေကိုလိုက်ရှုသွားတာပဲပထမရက်တယ်လို့ရှုတယ်နောက်ဖောင်းနာပိဏတင်ရှားတော့ဖောင်းနာပိဏရှုတယ်ဖောင်းနာပိဏပင်နိုင်ထားပြီးအခြားပေါ်တဲ့အာယုံလေးတွေကို ထိုင်ရှုတယ်လို့ပဲအကုန်လုံးရှုသွားတယ်အတန်ကြာကြာလာရှုသွားတယ်အဲ့ဒီလိုကိုဒီဆရာတော်ဘုရားကြီးတောကူးဆရာတော်ဘုရားကြီးဟာဘလောက်ထိအောင်ဒီရက်တဲ့ဣရိယာပုကိုနိုင်နေတော်မူတယ်လဲဆိုရင် 24နာရီလုံးလုံးရပ်ပြီးတော့အာထုနိုင်တယ်ဘယ်နှနာရီအာထုနိုင်တာလဲဘုန်းကြီးတို့ယောဂီများကြိုးစားပြီးစမ်းသပ်ကြည့်ပါတနာရီတောင်မနည်းကြိုးစားရတယ်ဒီဆရာတော်ကြီးရဲ့ဣရိယာပုနိုင်နေပုံဟာကြီး24နာရီအဲဒီမှာဆရာတော်ဘုရားရဲ့ဒုပ္ပတိရေးထားတာဖတ်ကြည့်ရတဲ့အခါကျတော့အကြောင်းအရာလေးတွေသိလို့ရှောက်ထားတဲ့ပုဂ္ဂိုလ်တွေရှောက်တာလေးကိုနားထောင်ကြည့်ရတယ် ဆရာတော်ဘုရားကြီးဟာဒီရက်တဲ့ဣရိယာပုမှမှနိုင်နေတာမဟုတ်ဘူးထိုင်တဲ့ဣရိယာပုလည်း24နာရီဈဉ္ဉံဣရိယာပုလည်းမနာတတ်24နာရီလုံးလုံးရှောင်းနိုင်တယ်လို့ဆိုတယ်အဲ့တဲ့ဣရိယာပုနဲ့လည်းပဲမပြောင်းမရွှေ့မပြုတ်မပြင်ပဲနဲ့24နာရီလုံးလုံးလျောင်းတဲ့ဣရိယာပုနဲ့ရှုနိုင်တယ်ဒါဘုန်းကြီးတို့ယောဂီများဒီဣရိယာပု၄ပါးကို ဒီလိုအိယာဘူးကြာကြာလေးရှုနိုင်မှုပဲအိယာဘူးရွေးမလဲလို့မေးရင်ဘာကူမြန်ရွေးကြမယ်မသိလျောင်းတဲ့အိယာဘူးမြန်ရွေးမလားမသိဒါတက်တာဆုံးလို့ထင်ပြီးရွေးမှာပဲတကယ်တမ်းကျတော့လျောင်းတဲ့အိယာဘူးမှလည်းဝေဒနာမပေါ်ဘူးလားကဲဘုန်းကြီးတို့ညာအိတ်တဲ့ခါမှာဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်ဟိုဘက်ပြောင်းလိုက်ဒီဘက်ဆောင်းလိုက်မရှိဘူးလားဒါချမ်းသာလို့လားဆင်းရဲလို့လားဝေဒနာတွေပေါ်လို့မနေနိုင်လို့ ခုဒီဆရာတော်ဘုရားကြီးကကြည်စံလျောင်းတဲ့ဣရိယာပုဂ္ဂိုလ်အရွှေ့မပြောင်းမပြုတ်မပြင်မဲနဲ့24နာရီအဲ့ဒီလောက်နိုင်နေတော်မူပါလေဒီဆရာတော်ကြီးရဲ့အကြောင်းအရာတွေကိုအနီးကဖြစ်တဲ့တပည့်တွေဆရာဝန်ကြီးတွေဒါပြောတဲ့စကားတွေကိုဘုန်းကြီးတို့ကြားဘူးရတာတော့ဆရာတော်ဘုရားကြီးဟာတကယ်ကိုပေါင်းမြောက်တော်မူသွားတဲ့ဆရာတော်အရိယာပုဂ္ဂိုလ်ကြီးပါဒါကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့တပည့်တော်ကပါ ဘုန်းကြီးတို့ကိုယ်တိုင် မာစီတန္တနာရိပ်တာကြီးရဲ့ဘုန်းကြီးတို့ပူဇော်ပွဲကြီးရောက်တဲ့အခါမှာဒီတုတ်ကူးဆရာတော်ဘုရားကြီးဟာပူဇော်ပွဲကြီးကို မာစီပူဇော်ပွဲကိုအများတက်ရောက်ပါတယ်တက်ရောက်တဲ့အခါမှာဘုန်းကြီးတို့တစ်ချိန်မှာတော့ဖြင့်လာပြင်းနေနဲ့ဂျုံတဲ့အတွက်ကြောင့်မို့တန်ခါဥပုပ်ပြုရပါတန်ခါဥပုပ်ပြုတဲ့အခါမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးက အာလုံးပြီးတဲ့အခါမှာတန်ဃာတော်တွေကိုဩဝါဒအမြဲပေးလို့ရှိပါတယ်ဒီတစ်ခါမှာဩဝါဒမပေးခင်ဆရာတော်ဘုရားကြီးဟာထိုင်ပြီးတော့တန်ဃာတော်များပဲလှည့်ပြီးတော့တောကူးဖုံးတော်ကြီးပါသလားလို့ဆရာတော်ဘုရားကြီးကမေးပါတယ်တောကူးဖုံးတော်ကြီးပါသလားလို့မေးတဲ့အခါကျတော့ပါပါတယ်ဘုရားလို့တန်ဃာပိဋကအလေလောက်စီမှာပေါ့ လေလောက်စီမှာနေတန်ခါပိတာလေလောက်ကနေတော့ပါပါလေဗျာလို့ဆိုတော့အဲ့ဒီမှာဆရာတော်ကြီးတစ်ပါးနေပြီးတော့ရှင်ဘုရားမတ်တက်ကလေးရလိုက်ပါဆိုတော့တန်ခါပိတာတဲ့ထိုင်နေတာဆိုတော့ဘယ်ကိုယ်တော်မှမသိဘူးဖြစ်နေအဲ့ဒီမတ်တက်ကလေးရလိုက်ပါဆိုတော့မှအဲ့ဒီတော့ကူဘုန်းတော်ကြီးမတ်တက်ရပါတယ်တက်တော်တော်ကြီးနေပါပြီဘုန်းကြီးတို့တန်ခါအစဉ်တန်းတိုင်းတန်းလိုက်တဲ့အခါကျတော့အလယ်ပိုင်းလောက်မှရောက်နေပါတယ်တက်တော်အရွယ်အနေနဲ့ ဝါနဲ့ငဲပြူဆိုရင်ရှေ့ပိုင်းမှာရောက်မှာပါအဲတော့ तू ကကြီးမှသာသနာတော်ဝင်ရောက်ပြီးတော့လာပါလေနောက် तू သာသမီတွေရောဘာရောအကုန်ပြည့်စုံရှိတယ်လို့ဆိုပါအဲတော့မာစီဆရာတော်ဘုရားကြီးကတုတ်ကူဖုံးတော်ကြီးယက္ကမထံကိုအထူးပြုပြီးတော့ညွှန်ကြားတယ်ဆိုတာဟုတ်သလားလို့မေးပါတယ်ဟုတ်ပါတယ်ဗျာ ဣရိယာပုတ်၄ပါးအကုန်လုံး၄ပါးစလုံးတပည့်တော်ညွှန်ပြပါတယ်တဲ့ထိုင်တဲ့ဣရိယာပုတ်ရောရက်တဲ့ဣရိယာပုတ်ရောသွားတဲ့ဣရိယာပုတ်ရောလျောင်းတဲ့ဣရိယာပုတ်သို့တော်လည်းပဲတပည့်တော်ရက်တဲ့ဣရိယာပုတ်ကိုအထူးသဘောကျတဲ့အတွက်ရက်တဲ့ဣရိယာပုတ်ကိုအထူးပြုပြီးညွှန်ကြားပေးပါတယ်ဗျာလို့လျှောက်ထားတယ်ဆရာတော်ဘုရားကြီးကမိမိနှစ်သက်တဲ့ဣရိယာပုတ်နဲ့နှစ်သက်တယ်လို့တရားပေးတာကောင်းပါလေတဲ့ ကိုယ်တိုင်လည်းပေါင်းမြောက်အောင်အားထုတ်ပြီးတော့ကိုယ်တိုင်ပေါင်းမြောက်မှသူတစ်ပါးကိုကြာကြာနာနာနိပေးပေါ်ဆရာတော်ဘုရားကြီးမင်းရှိတာကိုသိရမှာဒါကြောင့်မို့ရတဲ့ဣရိယာပုံနဲ့လည်းပဲတရားအသိဉာဏ်တူတွေမရနိုင်ဘူးလားတို့ဘူးဆရာတော်ဘုရားကြီးဒါအထင်ရှားမြတ်စွာဘုရားလက်ထက်ကတိတ်တာဆိုတဲ့မထေရလေးတစ်ပါးရှိပါတယ်သူဟာမြတ်စွာဘုရားရှင်ရဲ့တရားတော်ကိုနာကြားရပြီးတော့သာသနာတော်ဝင်ရောက်ယဟန်ပြုတဲ့ပုဂ္ဂိုလ်ပါ မြတ်စွာဘုရားထံကကမ္မထံယူပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တွန်းရကြောင်းလေးရှာတဲ့အခါမှာပဂရိကြောက်သားလှိုင်ကူကြီးတစ်ခုကိုသွားတွေ့တဲ့အခါဩလှိုင်ကူကြီးကောင်းလိုက်တာငါတရားဒီမှာအထုအရင်ကောင်းမယ်သို့တော်လည်းပဲတရားအထုတ်ရင်ကောင်းမယ်တရားအထုတ်เสียနေရာကောင်းပေမဲ့ဆုံးခံစားဖို့ရနေရာရှိအောင်မှဖြစ်မှာ အဲ့တော့ပတ်ဝန်းကျင်မှာဆုံးခံစားလို့ဖြစ်နိုင်မလားဆိုပြီးတပိလေးပိုင်ပြီးတော့လျှောက်သွားတဲ့အခါကျတော့တောတဲလေးရာခင်းစိုက်ပြိုးပြီးတော့စားတောင်းနေတဲ့တောတဲလေးတခုတွေ့တာအဲ့ဒီမှာရောက်တဲ့အခါကျတော့အဲ့ဒီမှာဆွန်ရပြီးတော့အဲ့ဒီကဒကမာကြီးဟာလေတရားတရားအင်မတန်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ရှင်ဘုရားအရှင်ဘုရားဒီနားကလိုင်ကူမှာပဲဝါဆိုဝါကပ်ပြီးတော့တရင်သုံးမယ်ဆိုရင်ဆွမ်းအတွက်တော့ကြောင်းကြပူပင်တော်မမူပါနဲ့တပည့်တော်များစားတဲ့ စွမ်းကိုအရှင်ဘုရားကိုပြည့်ပြည့်စုံစုံလောင်းလှူပါမယ်ဆိုတော့စွမ်းအတွက်ဘာမှပူစရာမလိုတော့အဲ့ဒါနဲ့အဲ့ဒီလိုင်ကူလေးတရင်သုံးမယ်ဆိုပြီးတော့တရင်သုံးတာသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များရောက်လာပြီဆိုရင်လိုင်ကူမှာရှိတဲ့နတ်တရားနေရာပြောင်းပေးရသီလပြည့်စုံတဲ့ပုဂ္ဂိုလ်ရှိနေပြီဆိုရင်လေညာကလည်းနေလို့မရဘူးအမြင့်ကလည်းနေလို့မရဘူးအဲ့လို နေလို့မရတဲ့အတွက်ကြောင့်မို့အဲ့ဒီလိုင်ကူမှာစောင့်တဲ့နတ်တွေကနေရာပြောင်းသွားအောက်နတ်တွေဖြစ်တဲ့အတွက်သားတွေသမီးတွေနဲ့သူတို့မှလည်းလူတွေကဲ့သို့သားတွေသမီးတွေနဲ့ရှိနေအဲ့ဒါနဲ့နေရာပြောင်းရွှေ့ပြီးတော့နေတယ်နေတဲ့ခါမှာသားလေးတွေသမီးလေးတွေကကိုယ်နေရာကိုမဟုတ်တော့တခြားနေရာ ရောက်နေတဲ့ခါကျတော့ကလေးတွေကငိုကြတယ်အိမ်ပြန်မယ်အိမ်ပြန်မယ်ငိုကြတယ်အဲ့ဒီခါမှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်က ခဏလေးစောင့်မအောင်ကွယ်ဒီကိုယ်တော်လေးကြာမှာမဟုတ်ပါဘူးပြန်သွားမှာပါသူပြန်သွားမှာငါတို့နေရာလေးငါတို့အိမ်လေးငါတို့ရွှေ့နေတာပေါ့ခဏလေးစောင့်မအောင်ဆိုစောင့်နေတရေစောင့်နေရစောင့်သုံးရစောင့်စောင့်နေကိုတော်မပြန်ပုံစံပြန်မဲ့ပုံစံမရှိဘာကြောင့်ဒီကိုယ်တော်လေးမပြန်တာလဲလို့ကြည့်လိုက်တဲ့အခါကျတော့ဩဟိုနန်းကတိုးတဲကဆွန်းလောင်းလူနေတဲ့အတွက်ကြောင့်မပြန်တာကိုဆိုပြီးတော့အဲ့ဒီမှာ ဒီကိုယ်တော်လေးကိုပြန်စီခြင်းနဲ့ပြန်စီခြင်းတဲ့အတွက်ကြောင့်သူ့ရဲ့တီလကိုကျိုးတာပေါက်တာကြောင်တာကြားတာဆွမ်းတာကွက်တာရှိသလားသူ့ရဲ့နာမျက်စိနဲ့ကြည့်တယ်ဘာမှကျိုးပေါက်ပြောင်ကြားခြင်းမရှိဘူးဒါနဲ့အဲ့ဒီဆုံးကအိမ်မှာဆွမ်းလောင်းတဲ့ပုဂ္ဂိုလ်ရဲ့ဒကမာကြီးရဲ့သားလေးတယောက်ရှိတော့အဲ့ဒီသားလေးကိုဒီလှိုင်ကူဆောင်တဲ့နတ်ကလေပင်ကိုလိန်ကျိုးထားလိုက်တယ်နတ်ကင်နေပေါ့ဗျာ အဲဒီလိုလေပင်ကိုလိန်ထားလိုက်တဲ့အခါကျတော့အဲဒီမှာလေပင်ကြီးလိန်နေတော့မျက်စိလည်းမှိတ်မရဘူးပါးစပ်လည်းစိတ်မရဘူးမျက်စိကလည်းမျက်ရည်တွေမျက်ဝတ်တွေကျပါးစပ်ကလည်းပဲတခါတည်းတရည်တွေကျနှာခေါင်းကလည်းနှာရည်တွေကျပုံနေပိတ်လို့မှမရပဲစားလို့လည်းမရအဲ့ဒီလိုနဲ့နေရတော့စင်စင်ရဲရဲဘာဖြစ်လို့ဘာဖြစ်မှမသိဘူးဒါနဲ့တရက်နှစ်ရက်လောက်နေတဲ့အခါကျတော့အဲ့ဒီလိုင်ကူစောင်းနှက်ကအဲ့ဒီမှာသွားပြီးတော့ပုကတ်ပြောတယ် နင်တို့သားလေးပျောက်ချင်သလားဆိုတော့ပျောက်ချင်တာဘို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ပျောက်ချင်ပါလေဒီလိုဆိုရင်တဲ့နင်တို့အိမ်မှာဆုံးခံကြွလာတဲ့ကိုတော်လေးထံကအဲ့ဒီမှာဆေးတောင်းနဲ့ဆေးတောင်းပြီးတိုင်ဆိုတော့ဒီတမကြီးဟာလည်းပဲတန်ဃာတော်များနဲ့အမြဲတမ်းထိတွေ့နေရတဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်တန်ဃာဝိနည်းကိုနားလည်နေတဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်မတောင်းကျင်ဘူး တောရတန်ဃာတော်တွေဆိုတာဆေဝါးလေးတွေပါပါတယ်တောထွက်လာတဲ့အခါမှာကိုယ့်ရဲ့မကြမ်းပါတဲ့အခါမှာတော့သုံးရအောင်မှုဆေဝါးလေးတွေပါတော့အဲ့ဒီဆေဝါးတောင်းပြီးတော့တိုက်ခိုင်းတာမတောင်းဟိုကမတောင်းဒီလိုဆိုရင်နဲ့ကရိုးနာလေးတွေပါလိမ့်မယ်တရားထိုင်ပြီးတော့တရားအထုတ်ရတာဆိုတော့အကျိုးတွေတက်တဲ့အခါကျတော့နှာချီလိုက်လို့ရှိရင်အကျိုးတွေပြည်တယ်ဒါကြောင့်ကရိုးနာပါလိမ့်မယ်အဲ့ဒီကရိုးနာလေးယူပြီးတော့တောင်းပြီးတော့နှာနှက်လိုက်ပါလားမေးတယ်ပြောတယ် ကိုကမတောင်းကျင်ဘူးဘုန်းကြီးစီကဆိုရင်ဘာမှမလိုချင်ဘူးတဲ့ဘုန်းကြီးစီကဘာမှမလိုချင်ဘူးဆိုတော့ဘာမှမတောင်းဘူးပေါ့အဲ့ဒီမှာနတ်က तू ဖြစ်ချင်တာတွေမဖြစ်မလာဘူးဖြစ်နေဒါနဲ့ဒီလိုဆိုရင်အဲ့ဒီကိုတော်လေးရဲ့ခြေတော်ဆေးတဲ့ခြေစည်းကြီးမရနိုင်ဘူးလားရနိုင်တယ်အဲ့ဒီခြေစည်းကြီးလေးနဲ့တောင်းလိုက်ပျောက်သွားလိမ့်မယ်ဆိုတော့ကိုတော်လေးဆုံးခံကြွလာတဲ့အချိန်မှာခြေစည်းကြီးဟိုက ခုံလေးပေါ်မှာထိုင်စေပြီးတော့ကိုတော်လေးခြေတော်လေးထိုင်တဲ့ကခြေတော်လေးတွဲလန်းလေးကြာနေတဲ့ကအရှင်ဘုရားခြေတော်တွေရှုံနေပုံတွေပေးနေတယ်တပြီးတော့ရေဆေးမဲ့ဖျားဆိုပြီးတော့အဲ့ဒီမှာစွမ်းမာကြီးကခြေတော်ရေလောင်းပြီးတော့အောက်ကနေခွနဲ့ခံခွနဲ့ခံပြီးတော့အဲ့ဒီမှာသူ့သားလေးတောက်လိုက်တဲ့ကပျောက်သွားတယ်ဝမ်းတန်သွားတာပေါ့လေအဲ့ဒီမှာကိုတော်လေးဆုံးမလောင်းလူပြီးတဲ့အခါကလာကြတော့ဆုံးမကတ်လူပြီးတဲ့အခါကိုတော်လေးလည်းပဲမိမိရဲ့လင်ကူစီပြန် လိုင်ကူပြန်လာလို့လိုင်ကူပေါ့ဝရောက်တဲ့အခါကျတော့အဲ့ဒီလိုင်ကူစောင်းနှက်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားလို့ငွတ်တော့တော့အနေအချင်းပြောတာအဲ့ဒီကမှရဟန်းတော်လေးကငါဆေးဆရာမဟုတ်ဘူးတင်စင်းစားပါလေတင်ဆေးကူတယ်မဟုတ်လားမကူပါဘူးဟိုတုန်းကရောမကူခဲ့မကူခဲ့ဘူးအခုရောဒီကနေ့ရောမကူခဲ့ဘူးလားမကူခဲ့ဘူး င့်အိမ်မှာဆုံးခံနေတဲ့ဆုံးခံအိမ်ကကလေးလေးလေပင်လိမ့်နေတာကြီးကိုသင်စိတ်ကူးခဲ့တယ်မို့လားမကူပါဘူးတဲ့။သင်ရဲ့ခြေတော့ဆေးတဲ့ရေနဲ့တောက်လိုက်တာပဲလေသင်စိတ်ကူးတာပဲမို့လားမကူဘူးတဲ့။ငါငါခြေတော့ကိုဆေးတဲ့ရေကိုအဲ့မှာဒီကလေးကိုတောက်လိုက်ပါလို့ငါမပြောဘူးတဲ့။ယောဂပြောက်လိမ့်မယ်လည်းငါမပြောဘူးတဲ့။သူကသူဆုံးမကခြေတော့လာပြီးတော့ရေလောင်းချသွားတယ်ယူသွားတယ်ယူပြီးတောက်တယ်ငါနဲ့ဘာမှမဆိုင်ဘူး။အဲကြောင့်မို့ငါဆေးကူတာမဟုတ်ဘူးဆိုပြီးတော့ ကိုရိုလေးကပြောတဲ့အခါကျတော့ပြောပြီးတော့စဉ်းစားတယ်။ဩဒီနတ်ငါ့ကိုဝိနည်းသိက္ခာပုနဲ့စပ်ပြီးအပြစ်ရှာနေတဲ့နတ်ပဲ။သူ့နတ်မျက်စိနဲ့တောင်မှရှာလို့မရတဲ့အခါကျတော့အပြစ်ကိုကိုယ်တိုင်ကျူးလွန်မိအောင်ကိုယ်တိုင်ဖန်တီးတဲ့ပုဂ္ဂိုလ်ပဲ။အဲတော့ငါရဲ့သီလတွေသာသနာတော်ဝင်ရောက်တဲ့အချိန်ကစပြီးယနေ့တိုင်အောင်ညို့တာ၆တာចောင်းသား ကွက်တာစွန်းတာရှိသလားလို့ပြန်ပြီးတော့ဆင်ញင်ကြည့်အဲ့လိုပြန်ဆင်ញင်လိုက်တဲ့အခါကျတော့သီလစင်ကြင်နေတာတွေ့ရတယ်အညိုးချောက်ကြောင်ကြားစွန်းကွက်ဘာမှမရှိဘူးစင်ကြင်နေတာတွေ့ရတဲ့အခါကျတော့ဒီရဟန်းတော်လေးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဗျာဝမ်းသာမှုပီတိတွေဖြစ်လာတယ်အဲ့ဒီမှာဝမ်းသာတဲ့ပီတိတွေနဲ့အဲ့ဒီပီတိမှတဆင့်ဝမ်းသာတယ်ဝမ်းသာတယ်ရှုတာ ဝိပဿနာတင်ရှုသွားတာအဲ့ဒီမှာပီတိမတဆင့်ဝမ်းသာတဲ့ရွှေတွေကဝမ်းသာစီလေးကဖြစ်ပေါ်လာလိုက်ပြက်သွားလိုက်ဝမ်းသာစီလေးဖြစ်ပေါ်လာလိုက်ပြက်သွားလိုက်ဝမ်းသာမှုလေးရဲ့ပီတိလေးရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြဉာဏ်นี่ပေါ်နေတယ်အဲ့ဒီကနေခန္ဓာကိုယ်စကားနဲ့ပြောင်းပြီးတော့ခန္ဓာကိုယ်ကထင်ရှားတာလေးတွေရှုရှုရှုရှုသွားတာအဲ့ဒီဖြစ်ပြဉာဏ်นี่အားကောင်းလာတဲ့အခါကျတော့ဥမာဒုက္ခနုပဒနာအနတ္တနုပဒနာဉာဏ်นี่ ဒီဉာဏ်นี่အစဉ်အစဉ်အားကောင်းတဲ့ခါကျတော့ဝိပဿနာဉာဏ်အားတွေပြည့်လို့မဲ့အစဉ်စဉ်ဖူအစဉ်စဉ်ဆက်ရောက်နောက်ဆုံးအဲ့ဒီလိုင်ကူဘဝမှာမတ္တယံပြီးတော့နေရင်းနဲ့ကိလေသာအသောကုန်ခံပြီးယန္နာဖြစ်သွားတယ်။ထိုင်ရှုတာလားမတ္တယရှုတာလားမတ္တယရှုတာ။ဒါကြောင့်မတ္တယပြီးရှုရင်းနဲ့ရောတရားမရနိုင်ဘူးလား။မရနိုင်ဘူး။ဒါကြောင့်မို့ဘုန်းကြီးတို့တတိပဋ္ဌာန်တရားဆိုတာကဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ရှုလို့ရတယ် မင်းချက်ရင်ဟင်းချက်ရင်ရောရှုလို့မရဘူးလားမရပါဘူးကုရတယ်မြတ်စွာဘုရားလက်ထက်ကဘေကုဏီမာလေးတယောက်ဟာဟင်းရွက်ကလေးကြော်နေတာအဲ့ဒီဟင်းရွက်ကလေးကိုဆေးပြီးတော့ဘေးမှာရေစလုံးလေးနဲ့တန်းစီချက်ကလေးလှုပ်ငံပြရေးစီချက်ကလေးချက်အဲ့ဒီမှာစီချက်ကလေးစီလေးချက်လောက်တဲ့အခါကျတော့အဲ့ဒီကစုံးရွက်ကလေးတွေကိုသူ့ရဲ့ဟင်းသီးဟင်းရွက်ကလေးတွေကိုအဲ့ဒီဒေဟိုးထဲမှာစီဦးပေါ်မှာထည့်လိုက်တာထည့်လိုက်တဲ့အခါမှာတဖြည်းဖြည်းဒီမှာ ညှိုးလျှောက်သွားတာလေးကိုညှိုးနှံ့သွားတာလေးကိုကြည့်ပြီးတော့အဲ့ဒီမှာအပြက်သဘောထင်သွားတာအဲ့ဒီကနေဝိပဿနာဉာဏ်นี่ဖြစ်ပြီးတော့ဒီဟင်းရွက်ကြော်ရင်းနဲ့လှော်ရင်းနဲ့ပဲကိရိတာအာသောကုန်ခံရနာဖြစ်တာဒါကြောင့်တတိပဋ္ဌာန်တရားဆိုတာထိုင်ရှုမှတခုလေးရှုရမယ်တရားမဟုတ်ဘူးရက်ရှုလို့လည်းတရားမရဘူးလားဈဉ္ညာသွားရှုရင်းနဲ့လည်းတရားမရဘူးလားအေးနောက်ဆုံးလျှောင်းဆက်ရှုရင်းနဲ့လည်းတရားရလိမ့်မယ် ဒါအခုဒီမှာရက်တဲ့ဣရိယာပုလေးနဲ့ရှူရင်းနဲ့ဒီမှာတရားတွေ့မြင်သွားပုံလေးဒါဘုန်းကြီးတို့ဒီမှာနမူနာယူပြီးတော့ကိုယ်တိုင်ဒီမှာမိမိတို့ရဲ့မျက်မှောက်မှာတော်ကူးဆရာတော်ကြီးဒီပုဂ္ဂိုလ်ကြီးတွေနမူနာယူပြီးတော့ဒီခါတည်းတရားထုတ်ဖို့အခုတော်ကူးရိပ်တာအခုချိန်တည်းအောင်ရှိပါတယ်အခုချိန်မှလည်းပဲဆရာတော်ဘုရားကြီးမရှိတော့တဲ့နောက်ပိုင်းမှာလက်ထောက်ဆရာတော်များကဒီတရားတွေပြအားလုံးယောဂီတွေအဲ့ဒီမှာသွားပြီးတော့မတ်တက်ရက်ပြီးတော့ရက်တဲ့ရှုမှတ်တဲ့ကမ္မထာနဲ့အားထုတ်နေကြတာတွေရှိပါတယ် နောက်ပြီးတော့နိသိဏောဝနိသိဏောမိတိပါဇာနာတိထိုင်ရှုမှတ်တဲ့ထိုင်တဲ့ဣရိယာပုဒီအထိုင်ဣရိယာပုအနေအားဖြင့်တော့ဘုန်းကြီးတို့အထူးပြောစရာမလိုပါဘူးမြတ်စွာဘုရားသာသနာမှာ ထိုင်ရှုမှတ်ရင်းနဲ့တရားဓုရတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးလားအများကြီးလားအများကြီးရှိတယ်ထိုင်ရှုမှတ်ရင်းနဲ့တရားဓုတွေ့သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဘာမှ အထူးပြုပြီးတော့ဟောပြဖို့မလိုခုထိုင်ရှုမှတ်တဲ့ကမ္မထာနည်းတွေလည်းဘုန်းကြီးတို့ပြောပြီးပြီအဲတော့ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ဟာနာသီးပြားရဲ့ဝင်လေသည်ထွက်လေသည်လေးရှုရင်းကနေမှအခြားပေါ်ရပေါ်ရအာယုန်တွေရှုသွားရုံပဲဒီဝမ်းဘက်ရဲ့ဖောင်းမှုပိန်မှုတွန်းကန်တောင့်တင်းလှုပ်ရှားမှုဝါရောဖွတ်ထပ်ပါအဲ့ဒီအတွေ့အထိလေးရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲအဲ့ဒီဖောင်းမှုပိန်မှုလေးရှုရင်းနဲ့အခြားပေါ်ရပေါ်ရထင်ရှားရအာယုန်တွေကိုရှုသွားဖို့ပဲ တခုတည်းရှုနေရင်တော့တမထဖြစ်မယ်တခုတည်းရှုရင်ဘာဖြစ်မလဲပေါ်ရအာယုရှုရင်ဝိပဿနာ ပေါ်ရအာယုရှုရင်ဘာလဲဝိပဿနာအေးဝိပဿနာဝိပေါ်ရပဿနာရှုတာဝိပဿနာ ပေါ်ရာကိုရှုတာခန္ဓာမှာပေါ်လာတဲ့အာယုံလေးကိုရှုသွားတာတခြားဘာမှတကူတည်းစိုက်ပြီးတော့လုပ်နေဖို့မလိုဝိပဿနာရှုတယ်ဆိုတာပေါ်တဲ့အာယုံလေးထိုင်ပြီးတော့ရှုနေတယ်ကိုကထိုင်တာလေးအာယုံက ထင်းနေတယ်ဆိုထိုင်နေထိုင်နေရှုသွားရုံပဲအေးတဏှာကလှုပ်နေတာလေးထင်ရှားရင်လှုပ်တယ်လှုပ်တယ်ဒါပေမဲ့ तू ထင်ရှားတဲ့နေရာလေးကနေရှုရှုသွားရုံပဲအဲ့ဒီပေါ်လာတဲ့အာယုံလေးတွေရှုသွားနောက်ဝင်လေထွက်လေလေးကသူ့အတူရှိလာတယ်ပေါ်လာရင်ဝင်လေထွက်လေလေးရှုမယ်ဝင်လေထွက်လေရှုရင်ကဖောင်းမှုပိန်မှုလေးကထင်ရှားလာရင်ဖောင်းတာပိန်တာလေးရှုမယ်အချိန်လေးကြာလာတဲ့အခါအောက်ပိုင်းကတခါလဲမှာနာတာလေးထင်ရှားရင်နာတာလေးပူတာလေးထင်ရှားရင်ပူတာလေးဒါလေးတွေရှုသွားရုံပဲခွန်ကြီးတို့မြတ်စွာဘုရားလက်ထက်က ထိုင်ရှုမှတ်ရင်းနဲ့ဒီသောတာပန်တဂရကအနာဂံယဟန္တာတိအောင်ဖြစ်သွားတဲ့တာရကလေးတခုရှိပါတယ်ဒါကတော့အများကြီးတဲ့မှာတာမဏိငယ်လေးတစ်ပါးမှာပဏိတတာမဏိဘာတာမဏိတယ်လေပဏိတတာအေးပဏိတဆိုတဲ့တာမဏိလေးဒီခုနှစ်ရက်ခုနှစ်နှစ်သားအရွယ်တာမဏိလေးပါဒီတာမဏိငယ်လေးဟာရှင်သာရိပုတ္တရာကိုဥပစ္စေပြုပြီးတော့အဲ့ဒီမှာရှင်သာမဏိပြုမိဘများကလည်းချမ်းသာတဲ့မိဘများဆိုတော့ခုနှစ်ရက်ခုနှစ်လီ သူ့ရဲ့ရှင်ပြူပွဲကြီးမှာဆုံးနေကပ်ပြီးတော့အဲ့ဒီလိုခုနှစ်ရက်ပြည့်တဲ့အခါမိဘများပြန်သွားတဲ့အခါရှင်သာရိပုတ္တရာရဲ့အနိနာမှာနေရှင်သာရိပုတ္တရာစွမ်းခံကြွတဲ့အခါမှာသူလည်းစွမ်းခံလိုက်ခြင်းနေဆိုပြီးလိုက်ပါတယ်သို့တော်လည်းပဲလန်ခရီးရောက်တဲ့အခါကလည်းကြတော့သူဟာတခါမှမတွေ့ဘူးချမ်းသာတဲ့တတိသားလေးဆိုတော့ဟိုမှာယာကင်းဆိုင်နေတဲ့ပုဂ္ဂိုလ်တွေတွေ့တယ် ရှင်သာရိပုတ္တရာမထေရမြတ်ကလမ်းယိုးလမ်းဟောင်းကသွားရတာမဟုတ်ဘူးဆွမ်းခံကြွတာနောက်ကြတယ်ဆွမ်းခံကြွတာဘာဖြစ်လဲနောက်ကြတယ်ဆိုတာဘာလို့နေလို့လဲဆိုရင်ချောင်းတိုက်ကြီးရဲ့တေနာတနဝေယဝဆာတွေဆောင်ရွက်မြတ်စွာဘုရားနဲ့တကွတန်ဃာတော်ရှင်မြတ်ဒီဆုံးခံကြွသွားပြီအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာကြောင်းကွင်းကြီးတကွင်းလုံးကိုလှက်ပတ်ပြီးတပည့်စီလဲမှကျုံ ကျောင်းထဲမှာရှိတဲ့တောက်ရည်ဦးတွေအားလုံးစီကျော်ရေဖြည့်တောက်ရည်ခွက်တွေစီကျော်နောက်ပြီးတော့ကုရီကန်းတွေမှာသွားပြီးတော့တခါတည်းကုရီကန်းတွေရေလိုတာတွေရေဖြည့်စီကျော်စရာရှိရာစီကျော်ဒါဘာကြောင့်လဲဆိုရင်ဘုရားသားတော်တွေဟာအခြားခြားပြဝါဒီဖြစ်တဲ့ပုဂ္ဂိုလ်တွေရောက်လာလို့ရှိရင်ကျောင်းတိုက်ထဲမှာအကုန်လုံးအမှိုက်တရိုက်တွေနဲ့ရှုပ်ထွေးနေတာတွေ့ရရင်ဘုရားသားတော်တွေဟာဒကာဒကမတွေလူတန်းနဲ့စွားနေတယ် အကောင်းမွန်နေစားပြီးတော့လကားအိတ်နေကြတယ်ဒီပစ္စည်းလေးချောင်းတန်ရှင်းရတောင်မလုပ်ကြဘူးတောက်ရည်ဦးလေးတောင်မဖြည့်ကြဘူးတန်တဲ့ရည်ဦးလေးတောင်မဖြည့်ကြဘူးလို့အပြစ်တင်မှဆိုတဲ့အတွက်ရှင်သာရိပုတ္တရာမထေရကြီးကတန်ခါရဲ့ဝေယဝဆတွေကိုသူတပါးနဲ့ကြုံပြီးလုပ်တယ်အဲ့ဒီမှာတန်ခါဝေယဝဆတွေအလုံးဆောင်ရွက်နောက်ကြတော့မှဆုံးကံထွက်တော့ဖြတ်လန်းကနေသွားလေချာလန်းကအဲ့ဒီမှာ ရာကင်းဆိုင်တဲ့ပုဂ္ဂိုလ်တွေကမိမိရဲ့သခင်တွေထဲမှာလဲရည်လေးသွင်းနေကြတာအဲ့ဒီကွင်လေးကနောက်ကပါလာတော့ဒါဘာလို့တာလဲဖေဟာမိတဲ့ကဩတစ်ပင်လေးတွေတစ်ပင်လေးတွေရှင်းသအောင်မို့ဒီမှာရေရှိတဲ့နေရာကနေမြောင်းလေးပေးတာလေပေါက်ကူးလေးပေါက်ပြီးမြောင်းလေးပေးမြောင်းလေးပေးပြီးရေသွင်းတာဩဒီရေတွေကကိုလိုချင်တဲ့နေရာပို့လို့ရသလားရတာပေါ့မြောင်းလေးသွေးပေးလိုက်ရတာပဲဒါသက်ရှိလားတက်မဲ့လားဖေဟာဆိုတော့ ဒါသက်မဲ့အရာဝတ္ထုတွေလို့ရှင်သာရိပုတ္တရာမထေရမြတ်ကပြောတဲ့အခါဩသက်မဲ့အရာဝတ္ထုတွေတောင်မှလိုတဲ့နေရာကိုလိုတယ်လို့ရအောင်ပို့လို့ရသေးရင်ငါစိတ်ကလေးကိုငါဘာလို့ထားတဲ့နေရာနေအောင်မလုပ်နိုင်ရမှာလဲသူတရားအထုတ်တဲ့အခါမှာစိတ်တွေထွက်လုံးလို့အဲ့တော့ငါရဲ့စိတ်ကလေးကိုငါထားတဲ့နေရာနေအောင်ကြိုးစားမယ်အဲ့ဒီလိုနဲ့ရှေ့ဆက်သွားတဲ့အခါကျတော့လေသမားတွေ လေသမားတွေဆိုတော့မြားလေးတွေကိုလုံနေတယ်လေကိုင်းတွေလုံနေကြတယ်အဲတော့မြားတန်လေးတွေဆိုတာကောက်နေတာလေးကိုလည်းအပူလေးပေးအပူလေးပေးပြီးတော့ဖြောင်းအောင်လက်ကလေးနဲ့တခါလဲဖြောင်းအောင်လုပ်ရတယ်ဖိဖိပြီးတော့ဟိုလေကိုင်းနေကြတော့အဖြောင်းကိုကောက်အောင်လုပ်ရတယ်ဒါပါလုပ်နေကြတာလေဒါလေသမားတွေကိုဒါမြားစံလေးတွေမြားတန်လေးတွေစသည်ဖြင့်ဖြောင်းအောင်လုပ်ကောက်အောင်လုပ်နေတဲ့အကြောင်းကိုပြောတဲ့အခါဒါတစ္ဆီလာတက်မဲ့လားဆိုတော့တက်မဲ့အရာဝတ္ထုတွေ တက်မဲ့အရာဝတ္ထုတွေတောင်မှကောင်းအကောက်ကိုဖြောင်းပြအောင်လုပ်လို့ရတယ်ဖြောင်းကိုကောင်းအောင်လုပ်လို့ရတယ်။ဘာကြောင့်ငါစိတ်လေးကိုငါထားတဲ့နေရာကိုနေမနေရမှာလဲနေအောင်ငါလုပ်မယ်ဆိုပြီးတော့အဲ့ဒီမှာရှင်သာရိပုတ္တရာမထေရကြီးကိုရှင်ဗျာတဲ့တပည့်တော်ဆုံးခံမလိုက်ချင်တော့ဘူးတဲ့ကြောင်းပြန်တော့မယ်။ရှင်သာရိပုတ္တရာမထေရကြီးကလည်းအေးအေးအေးကဲဒီလိုဆိုရင်ပြန်လာဖို့ဆိုပြန်လွှတ်လိုက်။အဲ့ဒီမှာကြောင်းရောက်တဲ့အခါခြေတော့ပါစီကျော်တပိတ်လေးထားတဲ့နေရာထားပြီးတော့အဲ့ဒီမှာတရားထိုင်နေတာ ထိုင်ကမ္မထာနဲ့ရှုနေတာအဲ့လိုထိုင်ကမ္မထာနဲ့ရှုနေတော့ဒီတာမဏိငယ်လေးရဲ့ဘုံကံကြောင့်တရားမင်း ကိုယ်တိုင်လာပြီးသူ့ကိုစောင့်ပေးရတယ်။ဘေးကပတ်ဝန်းကျင်အတန်နေမချရအောင်အတန်နေရှိရင်တမာတိထူထောင်လို့ရပါမလားမရဘူးဒါကြောင့်အတန်နေမချအောင်လေမနတ်သားကိုလည်းလေမတက်ရအောင်လေတက်ရင်သိရွက်တွေလှုပ်သိရွက်တွေလှုပ်ကုန်ရင်မြည်ကုန်လိမ့်မယ်ငှက်ကလေးတွေကစဒီနေရာပတ်ဝန်းကျင်ကိုမလာရအောင် အကုန်လုံးတရားမင်းကိုယ်တိုင်ဆောင်တိတ်ဆိတ်နေတဲ့ခါကျတော့တာမဏေလေးဟာအဲ့ဒီတိတ်ဆိတ်မှုကိုခါတဲ့အရယူပြီးတော့တမာလေးထူထောင်တာခုခွန်ကြီးတို့ယောဂီများမယ်ဘဝဉ္ဇဉ်တစ်ခုလုံးတိတ်ဆိတ်နေတယ်နေပိုင်းဆိုရင်ဘာသာမှမကြောက်တိတ်နေတာအဲ့ဒီတိတ်နေတဲ့အချိန်လေးမှာတွေးမနေနဲ့ငေးမနေနဲ့စဉ်းစားမနေနဲ့မိမိစိတ်လေးကိုမိမိထားတဲ့နေရာကိုရောက်အောင်ပို့ဘုန်းကြီးတနေ့ကပြောခဲ့ပြီးထင်ပါတယ်တထောင်တန်းနဲ့ စစ်ပြူလာသူကိုတထောင်တန်းနဲ့တိုက်ပြင်မယ်အောင်ပွဲရသူလို့ငါဖျားမဟုတ်ဘူးကိုယ်စိတ်ကိုနိုင်သူကိုသာအောင်ပွဲရသူလို့ဟောတယ်လို့ဘုန်းကြီးပြောခဲ့တယ်ဒါကြောင့်မိမိစိတ်လေးကိုမိမိအနိုင်ရအောင်ကြိုးစားစီခြင်းပါတယ်စိုက်အလိုလိုက်ပြီးတော့ပြောင်းလိုက်ရွှေ့လိုက်ပြင်လိုက်ထိုင်လိုက်ထားလိုက်မလုပ်ပါနဲ့အဲ့တော့ဒီစိတ်လေးကိုကိုယ်အနိုင်ရအောင်ကြိုးစားပါကိုထားတဲ့နေရာကိုရောက်အောင်ကြိုးစားပြပါအဲ့လိုကြိုးစားတဲ့အခါမှာနည်းနည်းလေးဝရိယလေးတိုးပြီးကြိုးစားရမှာဖြစ်ပါတယ် ဝိရိယလေးစိုက်ပြီးကြိုးစားပေးပါအဲ့ဒီတာမဏေလေးကအဲ့လိုကြိုးစားရင်းနဲ့တမာတိတွေဖြစ်တမာတိအားတွေကောင်းတဲ့အခါကျယထာဘုဒ္ဓညာရအဲ့ဒီကနေယထာဘုဒ္ဓညာကနေဆက်ပြီးကြိုးစားဝိပဿနာညာအားတွေပြည့်စုံတဲ့အခါကျတော့ဟောသောတပတ္တိမညာပူညာဖြစ်သက္ကရာဂามိမညာပူညာအနာဂามိမညာပူညာဆက်ရောက်အနာဂံဖြစ်သွားပြီအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရကလည်းဆုံးခံပြန်လာကိုရင်လေးစာနေတော့မှာပဲဆိုခတ်တုတ်တုတ်ပြန်လာ အဲ့ဒီအချိန်မှာတရားမင်းကြီးကဒီကိုရင်လေးနန့်ကိုစောင့်နေလို့မရတော့ဘူးရှင်သာရိပုတ္တရာလာပြီဆိုတော့ရှင်သာရိပုတ္တရာကိုမလာနဲ့လို့တားလို့လည်းမတားနိုင်ဘူးအဲ့ဒါနဲ့သူထသူပြန်သွားတယ်အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ညံတော်လေးကြည့်လိုက်တော့တာမဏေလေးတကယ်ကိလေသာအသောကုန်ကယဟန္တာဖြစ်မဲ့ရည်မြင်တော်မူတဲ့အခါဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်းရှင်သာရိပုတ္တရာလာမယ်လမ်းကနေပြီးဈဉ္ဉံဆောက်ပြီးတော့ဆောက်တယ်ရှင်သာရိပုတ္တရာတခါလည်းမြန်မြန်မသွားနိုင်အောင် ရောက်ပြန်တော့လည်းပဲတာမဏေလေးရဲ့တရားအထုတ်ချိန်လေးပေးနိုင်တယ်အနေနဲ့မြတ်စွာဘုရားမိကွန်းလေးချက်မေးတယ်ရှင်သာရိပုတ္တရာကဖြေတယ်ဟိုးတာမဏေလေးကလည်းမြတ်စွာဘုရားမေးတဲ့အမေးလေးကြားတယ်ရှင်သာရိပုတ္တရာဖြေတဲ့ဖြေလေးကြားနေတယ်အဲ့ဒီဟာလေးကြားတာလည်းကြားတဲ့အာယုံလေးရှုသွားတာအဲ့လိုရှုရင်းရှုရင်းနဲ့ပဲဉာဏ်အားဖြင့်အစဉ်စဉ်ရင့်ကျက်ပြည့်စုံတဲ့အခါကျကိလေသာအသောကုန်ခန်းပြီးယဟန္တာမထေမြတ်ကြီးဖြစ်သွားတာထိုင်ဣရိယာပုံနဲ့ဗာဣရိယာပုံနဲ့လည်း အေးငယ်ရွယ်တဲ့ကလေးငယ်လေးဖြစ်ပေစီအတိမကျွယ်သေးတဲ့ကလေးငယ်လေးဖြစ်ပေစီတကယ်တမ်းဒီတရားပေါ်မှာအာယုံရောက်ပြီးကြိုးစားအထုတ်ရင်တရားသူမရနိုင်ဘူးလားရနိုင်တယ်ဒါထိုင်ဣရိယာပုနောက်တကနံပါတ်၄ကပါလေလျှောင်းတဲ့ဣရိယာပုတရားနောဝတရားနောမိဒီပါဇနာတိဘုန်းကြီးတို့ဒီမှာဣရိယာပု၄ပါးရှုမှတ်ပုံလေးတွေကိုဘုန်းကြီးတို့အကျဉ်းချုပ်ပြီးတော့ဒီနေ့ဟာ ရွှေမင်းကိုဆရာတော်ရဲ့6ရက်အထူးအချိန်ပြည့်တရားစခန်းရဲ့အောင်ပွဲနေ့ဒီနေ့အတုပုံဣရိယာပု၄ပါးအတုပုံလေးဟာလုံးပြည့်စုံသွားအောင်မို့အချင်းချုပ်လေးကို၄ပါးစလုံးကိုဒီနေ့ချုံးပြီးပြောနေတယ်အဲ့တော့တရားတော်ဟာတရားတော်မိတိပဇာနာဒီလျောင်းတဲ့ခံမှာလျောင်းတဲ့အမူအရာလေးရှိပါအဲ့တော့လျောင်းတဲ့အမူအရာလေးဆိုတာဘုန်းကြီးတို့ ဒီမှာကတော့ဒီမှာရက်ကလေးကလည်းရက်တူလေးဆိုတော့အိယာပေါ်ရောက်ရင်ဖောင်းမှုပေမှုလေးရှုမှတ်ဖို့သို့မဟုတ်စောင်းပြီးအိရင်လည်းပဲအိတ်တွေထီတယ်လို့ရှုမှတ်ဖို့ဒီလောက်လေးပဲဘုန်းကြီးတို့ညွှန်ကြားလို့ဖြစ်ရက်ရှိဘုန်းကြီးတို့ရိတ်တာတွေမှာရက်ရှိအထုတ်နေတဲ့ပုဂ္ဂိုလ်တွေကြတော့အိယာဝင်တာကစပြီးတော့မိမိရဲ့လှုပ်ရှားမှုရတယ်အိယာနေရာ ပြင်တာတွေကစခြေနှောင်းစီလက်လန်းတာခြေနှောင်းကိုကင်တာခြေနှောင်းဆွဲချတာ တခါလေခြေနှောင်းကိုမတာမိမိရဲ့ခေါင်းထိုးဝင်တာမိမိရဲ့အောက်ပိုင်းကိုကရင်မောထိုင်တာဒါလေးတွေကစအကုန်လုံးခြေထောက်ကိုတင်တာအဲအဲ့ရခြေနှောင်းလေးကိုတခါလေသူ့နေရာလေးနဲ့သူ ပြုပြင်တာလှုပ်ရှားမှုရာလေးတွေအကုန်လုံးရှုခိုင်းတယ်နောက်မှအေးရကိုလှဲချရင်လဲတယ်လဲတယ်လဲတယ်လဲတယ်ရှုပါဘယ်လက်နေထိုင်မျိုးလေးနဲ့ရှုမယ်ဆိုရင်ဖောင်းနေပိန်နေရှုပါ စောင်းရည်နေထားလေးနဲ့အိပ်မယ်ဆိုရင်အိပ်တယ်ထီတယ်အိပ်တယ်ထီတယ်အဲ့ဒီလိုမပြောမချင်းရှုမှတ်မှုလေးနဲ့ဒီအနာယူဖို့အနေအားဖြင့်အကုန်လုံးပြည့်စုံအိယာကထားတော့လည်းပဲနိုးစိတ်ကလေးစားပြီးတော့နိုးတယ်နိုးတယ်နိုးတယ်ထားခြင်းတော့ထားခြင်းနဲ့ထားခြင်းနဲ့ထားတော့ထားတယ်ထားတယ်အဲ့တော့ထိုင်မိနေပြီအဲ့ဒီမှာထိုင်မိနေတဲ့အခါကျတော့မှအောက်ကိုဆင်းခြင်းဆင်းခြင်းနဲ့ဆင်းခြင်းနဲ့ ခြေတော်အောက်ကိုချတဲ့ကချတယ်ချတယ်ခြေတော်စီလက်လန်းတော့လန်းတယ်ခြေတော်ကင်တော့ကင်တယ်မတော့မတယ်ခေါင်းထွက်တော့ထွက်တယ်ကရင်မောင်ကဆင်းတော့ဆင်းတယ်စသည်ဖြင့်အဲ့ဒီမှာလှုပ်ရှားမှုရအကုန်လုံးကိုရှုမှတ်ရအဲ့ဒီမှာအိယာဝင်တာအိယာထတာကစပြီးတော့အကုန်လုံးဘုန်းကြီးတို့ရှုမှတ်စီပါတယ်ခုဒီမှာကတော့ရွတ်တူလေးဖြစ်တဲ့အခါကျတော့အိယာလေးပုံမှာလဲလျောင်းရင်စောင်းရက်ကလေးအိရင်အိတ်တယ်ကြည့်တယ်ရှုပက်လက်ကလေးအိရင်ဖောင်းတယ်ပင်တယ်ရှုဒီလောက်ပဲဘုန်းကြီးတို့ညွှန်ကြားနိုင်ပါတယ် အဲ့တော့ဒီလိုရှုမှတ်ရင်းနဲ့လည်းပဲတရားတွေမသိနိုင်ဘူးလားတရားမတွေ့နိုင်ဘူးလားဆိုတော့ဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာအင်မတန်ထင်ရှားခဲ့တယ်မြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးဖြစ်တဲ့ညီတော်အာနန္ဒာဘယ်သူပါလိမ့်မလဲဗျာညီတော်အာနန္ဒာဘုန်းကြီးတို့အခြားပုဂ္ဂိုလ်တွေတရားရတယ်လို့မဟုတ်ဘူးအင်မတန်စမ်းကြဲစွာတရားရတဲ့ပုဂ္ဂိုလ်ညီတော်အာနန္ဒာ ညိရောအနန္ဒာကို ရှင်မဟာကတ္တဗမထေရမြတ်ကြီးကအနန္ဒာတင်တရားအထုပါမြတ်စွာဘုရားရှင်ရဲ့တရားတော်တွေတလုံးနဲ့တစည်းတည်းဖြစ်အောင်ကိုတန်ခါယနာတင်ကြမယ်တကယ်လို့တန်ခါယနာတင်မထားလို့ရှိရင်ဒီမြတ်စွာဘုရားရဲ့တရားတော်တွေပြန့်ကျဲပြီးတော့ပျောက်ကွယ်သွားလိမ့်မယ်အဲ့လိုပျောက်ကွယ်မသွားအောင်အဘိဓမ္မာကိုအဘိဓမ္မာတုတ်တန်တွေကိုတုတ်တန်စုစည်း အဲလိုဝင်းနည်းဆိုရင်ဝင်းနည်းစူစီစူစီပြီးတော့တလုံးတစီတီဖြစ်အောင်မလို့တန်ခါရဏတင်ထမ်းမှာဖြစ်မယ်အဲတော့တင်လဲတန်ခါရဏတင်ပွဲကြီးပါဝင်နိုင်အောင်တရားအထုတ်ပါဘာကြောင့်လဲဆိုတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးပါလို့တန်ခါရဏတင်ပွဲကြီးကလည်းမပြီးနိုင်ဘာကြောင့်လဲဆိုတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာမြတ်စွာဘုရားဟောတဲ့တရားအလုံးကိုနာကြားပြီးမှတ်သားထားတဲ့ပုဂ္ဂိုလ်ဖြစ်တယ် တရားအလုံးကိုမှတ်သားထားတဲ့အတွက်ဆောင်းထားတဲ့အတွက်ဓမ္မဗန္ဒာကာရိကဆိုတဲ့အဲ့ဒီမှာဣတရေပွေတုရယူထားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တရားဗန္ဒာဇိုးကြီးပေါ့တရားဗန္ဒာဓာတ်ကြီးပေါ့အဲ့ဒီလိုဆိုတော့သူမပါလို့လည်းပဲတန်ခိုင်းနာ တင်ပွေးရဖြစ်မှာမဟုတ်ဟိုကရှင်မကသဗ္ဗကလည်းတန်ခိုင်းနာ တင်ပွေးကြီးမှာယဟန္တာကြီးတဲ့အာလုံးယဟန္တာ900နဲ့တင်ညင်တယ်အဲ့ဒီမှာသုဒ္ဓစင်ကြယ်တဲ့တန်ခိုင်းနာတင်ပွေးကြီးဖြစ်ခြင်း ဒါကြောင့်မို့သူ့ကိုယဟနာဖြစ်အောင်အတုခိုင်းတယ်သူလည်းကြိုးစားတယ်သို့တော့မြတ်စွာဘုရားရဲ့အလုတ်ကျွေးဖြစ်တဲ့အခါကဏ္ဍကြတော့မြတ်စွာဘုရားချွာရနောက်ကလက်ရမြတ်စွာဘုရားပြုစုလူကျွေးရဆိုတော့ဘုရားရှင်ရဲ့အကြောင်းကိုဒီညီတော်အနန္ဒာအတိဆုံးဖြစ်တဲ့အတွက်အာလုံးပိဋကမြတ်စွာဘုရားကိုလွမ်းဆွေးတဲ့အခါလွမ်းဆွတ်တဲ့အခါညီတော်အနန္ဒာစီလာကြတာ ညီတော်အာနန္ဒာစီကိုပဲမြတ်စွာဘုရားရဲ့အကြောင်းလေးလျှောက်တာမင်းများပြီးဝမ်းနဲ့ပူဆွေးကြညီတော်အာနန္ဒာကတရားရေးအမြိုက်စေတိုက်ကြွေးရအဲ့တော့နေ့နေ့အချိန်တွေမှာတရားအထုတ်ဖို့အချိန်မရတဲ့အခါညီတော်အာနန္ဒာညာပိုင်းအချိန်မှာအထုတ်တယ်ဘယ်အချိန်မှာအထုတ်လဲညာပိုင်းအချိန်မှာအထုတ်တဲ့အခါမှာဘာကိုအထူးပြုပြီးအထုတ်တယ်လဲဆိုဈဉ္ဉံဣရိယာပုကိုအထူးပြုပြီးအထုတ်တယ်ဘယ်ဣရိယာပုကိုအထူးပြုတာလဲဈဉ္ဉံ ဈဉ္ဉံဣရိယာပုကိုထူးပြူပြီးတော့ဈဉ္ဉံအမှတ်တရားနဲ့ရှုမှတ်တယ်ရှုစားတယ်ဈဉ္ဉံဣရိယာပုပင်မနှောနေတဲ့အခါကျတော့လက်ထံဣရိယာပုပေါ့ထံဣရိယာပုကိုပင်မနှောနေလာတဲ့အခါဈဉ္ဉံဣရိယာပုဒီလိုရှုမှတ်နေအဲ့ဒီမှာဈဉ္ဉံတရားတွေကြိုးစားရှုမှတ်ပေးမယ်လို့လည်းပဲညီတော်အနန္တတရားအရေးနမိတ်ကလေးတောင်မထင်ဘူးတဖြည်းဖြည်းတန်ခါရဏတင်ပွဲကြီးကလည်းနိကလာပြီ တန်ခိုင်းတာတင်ပွဲကြီးနီးကပ်လာပြီမယ်လို့လည်းပဲဒီမှာတရားရဲ့အရေးအကြောင်းမရှိဘူးသောတာပန်အရိယာမျှပဲရှိသေးတယ်အဲဒီမှာတရားတွေအထက်ဉာဏ်တွေအထက်မဲ့ဉာဏ်ပူဉာဏ်တွေမရနိုင်ပဲဖြစ်နေတဖြည်းဖြည်းနီးကပ်နီးကပ်လာတာဘလောက်ထိအောင်နီးကပ်လာလဲဆိုရင်မနဲ့ဖန်ဆိုရင်တန်ခါယနာ တင်ပွဲကြီးစတော့မယ်အဲ့ဒီမနဲ့ဖန်တန်ခါယနာတင်ပွဲကြီးစတော့မယ်ဒီနေ့ထိအောင်ညီတော်အနန္ဒာရသောတပန်အရိယာလေးများပဲရှိသေးတယ်ရဟန္တာမဖြစ်သေးဘူး ယဟန္တာပုဂ္ဂိုလ်တွေကလည်းပဲဒီညတော်အာနန္ဒာကိုတရားတွေပြင်းပြထန်ထန်အထုဖို့အတွက်တိုက်တွန်းတဲ့အနေအားဖြင့်တွန်းအားပေးတဲ့အနေအားဖြင့်အေးမနေ့ဖန်တော်ကတော့တန်ခါရဏတင်ပွဲကြီးမှာပုထုဇဉ်ကိလေသာအစွန်လန်တဲ့ပုဂ္ဂိုလ်တွေနဲ့အတူတူတန်ခါရဏတင်ရအောင်ပါပဲညတော်အာနန္ဒာကိုစောင်းခဲ့ပြီးတော့ပြောကြသူတရားတွေကြိုးစားစေခြင်းလို့ညတော်အာနန္ဒာလည်းပဲမနေ့ဖန်ဆိုရင် တန်ခါရဏတင်ပွဲကြီးစတော့မှာဆိုတော့ဒီနေ့တညပဲသူ့အတွက်ခွင့်ရရှိတော့လေသူစူးစမ်းတယ်မနာတာတညလုံးဈဉ္ညာလျှောက်ပြီးရှုမှတ်တယ်အဲ့ဒီမှာဈဉ္ညာလျှောက်ပြီးရှုမှတ်လို့လေတရားအရေးတွေမထင်တဲ့ခါကျစိတ်ဓာတ်တွေကျတယ်ငါတရားရနိုင်လောက်တဲ့ပါရမီတူရှိမှရှိပါမလားလို့စိတ်ဓာတ်တွေကျစုံနေတဲ့စိတ်တွေဖြစ်တယ်ဒါပေမဲ့လူလေးပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆန္ဒမူကန်ဤချိန်က ဒီဝါလိမ္မာအနန္တတင့်မှာတရားထူးရနိုင်တဲ့ပါရမီထူးရှိတယ်ငါဖျားမရှိတဲ့နောက်ပိုင်းမှာသင်ကြိုးစားအထုတ်ရေးဆိုတဲ့ဖြာလေးတော်များချမှတ်တော်မူခဲ့တာလေးပြန်ပြီးကြားရောက်များအားလေးရှိတာပြန်ပြန်ကြိုးစားပြန်ကြိုးစားပေမဲ့လို့လည်းပဲဘလို့မှတရားအရေးအယောင်မှမတွေ့ပြန်ဒီလိုနဲ့နောက်ဆုံးစဉ်းစားလိုက်တယ်ပထမယံလည်းကုံလာပြီဒုတိယယံကုံလာပြီနောက်ဆုံးမိုးတော့ယံရောက်တော့ဩငါဝရိယတွေမြန်လွန်ကဲနေလို့လား လူကျင်လုံးအာကြီးနေတာတရားတွေကိုဘာအာကြီးနေတာလဲတရားလူကျင်လုံးအာကြီးနေတာတရားရကျင်လုံးအာကြီးနေဝရိယတွေလွန်ကဲပြီးတော့ဝရိယနဲ့တမာရီမညီမျှရင်ဝိပဿနာဉာဏ်ဆိုတာမဖြစ်ဘူးဝရိယနဲ့တမာရီညီမျှနေမှာအခုဝရိယကလွန်ကဲပြီးတော့တမာရီကဝရိယလောက်မရှိဘူးဖြစ်နေအဲ့လိုဆိုတဲ့အခါကလည်းကြတော့ဉာဏ်မပေါ်ဘူးဖြစ်နေအဲ့ဒါနဲ့ငါဝရိယတွေလွန်ကဲနေပြီထင်တယ် ငါခိတ္တခဏလေးနားလိုက်ဦးမယ်ခိတ္တခဏလေးအညောင်းလေးဆန့်လိုက်ဦးမယ်ပြီးရင်ငါပြန်ပြီးစူးစမ်းမယ်ပေါ့စိတ်ကိုတင်းတာလားလျှော့ချတာလားစိတ်ကိုလျှော့ချလိုက်တာအဲ့ဒီမှာမိမိတရင်သုံးမဲ့ညောင်ဆောင်အင်းမြင်လေးစီကိုသူအမှန်နဲ့မဆိတ်မလွတ်ဖ ೇನೆ သွားတယ်သွားနေတဲ့အမူအရာလေးကိစ္စံတော်ဝါကိစ္စံမိတိပ္ပဇာနာတိ အဲ့ဒီမှာရှုမှတ်မှုနဲ့သွားပြီးအဲ့ဒီညောင်ဆောင်နှမ်းရောက်တဲ့အခါကျတော့ရက်တော့ရက်တယ်ရက်တယ်ရက်တဲ့အမူအရာလေးရှုတယ်အဲ့ဒီရက်တဲ့အမူအရာလေးရှုပြီးတဲ့အခါကျတော့ထိုင်ခြင်းနဲ့စိတ်တွေဖြစ်လာအဲ့ဒီမှာထိုင်ခြင်းစိတ်ကလေးကိုရှုပြန်တယ်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ရှုတယ်အဲ့ဒီလိုထိုင်ခြင်းစိတ်ကလေးရှုရင်းကနေထိုင်ပြီးတော့ခန္ဓာကိုယ်ကြီးအောက်ကိုတဖြည်းဖြည်းကျတဲ့အခါကျတော့ထိုင်နေထိုင်နေထိုင်နေအောက်ကျမ်းပေါ်ရောက်သည့်အထိအောင်ထိုင်နေထိုင်နေရှုတယ် ထိုင်ပြီးပြန်တော့လည်းပဲတညာလုံးမနာနာရှောင်နေတာဆိုတော့ခန္ဓာကိုယ်ကြီးကတောင့်တင်းပြီးညောင်းကန်အဲ့ဒီမှာလဲကျင်တဲ့စိတ်ဖြစ်လာတဲ့ကလဲကျင်တယ်လဲကျင်တယ်သူစိတ်ကလေးဖြစ်တဲ့အတိုင်းရှုနေတယ်နောက်တဖြည်းဖြည်းလဲကျင်တဲ့စိတ်ကလေးရှုပြီးတဲ့အခါကျတော့မှခန္ဓာကိုယ်ကြီးတဖြည်းဖြည်းယိုင်ပြီးလဲလာတဲ့အခါမှာလဲတယ်လဲတယ်လဲတယ်အစင်းစင်ဒီပေါ်မှာတခါတည်းစိုက်ပြီးရှုနေတာအဲ့လိုရှုနေရင်ကနေပြီးတော့မှဒီမှာ လဲတယ်ဆိုတဲ့ကလဲချလိုက်ပြီဆိုတဲ့ကစိတ်ကိုတင်းထားတာလားလျှော့ချလိုက်တာလားအဲ့ဒီမှာစိတ်ကိုလျှော့ချလိုက်တာဝရိယကိုလျှော့ချလိုက်တဲ့အခါကျတော့မှရှိပြီးသားတမာရီနဲ့အငြိအမြဖြစ်သွားတဲ့အခါကျတော့အဲ့ဒီလဲတဲ့အခါကလေးမှာတဆင်းချသွားလိုက်ပြက်သွားလိုက်နောက်တဆင်းအသစ်ဖြစ်ပေါ်လာလိုက်ပြက်သွားလိုက်တဆင်းပြက်လိုက်ပြက်လိုက်နေအဲ့ဒီမှာဖြစ်ပြဉာဏ်တွေတခါလဲပြန်ပေါ်လာတယ်အဲ့ဒီကနေဖြစ်ပြဉာဏ်တွေပေါ်ပြီးအစင်းစင်းလဲတယ်လဲတယ်လဲတယ်လဲတယ်အစင်းစင်း အဲ့လိုမှတ်လိုက်တာကခြေထောက်က အောက်ကကြမ်းကလွတ်သွားပြီခြေထောက်ကကြမ်းနဲ့မထိတော့ဘူးလွတ်သွားပြီခေါင်းကလည်းခေါင်းအုံးနဲ့မထိသေးဘူးခေါင်းအုံးနဲ့ထိပြီဆိုမှအိတ်တာနော်အခုခေါင်းအုံးနဲ့မထိသေးဘူးခြေထောက်ကကြမ်းနဲ့လွတ်သွားပြီခေါင်းအုံးကလည်းကြမ်းနဲ့မထိခင်အချိန်လေးမှာဝိပဿနာဉာဏ်နဲ့အားလုံးအားပြည့်ပြီးတော့မဲအစဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်ပြီးကိလေသာအာသောကုန်ခံရဟနာဖြစ်သွားတယ် အိတ်နေစဉ်လားလဲလျောင်းစဉ်လားလဲလျောင်းစဉ်ဣရိယာပု၄ပါးမှာအလွတ်ယဟန္တာဖြစ်တာအခြားခြားယဟန္တာတွေကထိုင်ရင်ဖြစ်တယ်ရန်ရင်ဖြစ်တယ်သွားရင်ဖြစ်တယ်လျောင်းရင်ဖြစ်တယ်အခုဒီညီတော်အာနန္ဒာကအိတ်နေစဉ်မှာမဟုတ်ဘဲနဲ့လဲလျောင်းစဉ်မှာလဲလျောင်းနေတဲ့ဣရိယာပု၄ပါးကအလွတ်အဲ့ဒီအချိန်လေးမှာယဟန္တာဖြစ်သွားတာညီတော်အာနန္ဒာလေးပြိဋိနိဗ္ဗာန်စံတော့လေသူများလည်းထူကြတယ်ကောင်းကင်မှာတက်ပြီးပြိဋိနိဗ္ဗာန်စံတယ် ရေတော်အာနန္ဒာဟာတိတ်ကိုထူးခြားပြီးတော့တကယ်ကိုသာသနာမှာတော့တကယ်အထူးခြားဆုံးပုဂ္ဂိုလ်တစ်ပါးပါအဲဒီလိုအဲဒီမှာလဲလျောင်းစဉ်လေးမှာတရားထူးရသွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများအခုယောဂီတွေကတော့တရားမှတ်ပါတယ်လို့မှတ်သလားမေးရင်တော့မှတ်ပါတယ်ဘယ်လိုမှတ်လို့ဆိုဖောင်းတဲ့ပင်နဲ့မှတ်မှာပါစောင်းခြုံပြီးမှခေါင်းမူခြုံပြီးမှမှတ်မှာဟိုကအိယာဝင်အိယာပြင်တဲ့အချိန်ကစပြီးတော့ရှုမှတ်တာဒါကြောင့်မို့လဲလျောင်းစဉ်မှာလည်းပဲတရားမရနိုင်ဘူးလား ကဲဒီတော့ဘယ်ဣရိယာပုနဲ့ပဲရှုရှုဣရိယာပုရွေးเสียလိုသေးလားမလိုတော့ဘူးနော်ဣရိယာပုလေးပါးမှာဘယ်ဣရိယာပုကိုပဲရှုရှုရှုတဲ့ရှုခြင်းတဲ့ဣရိယာပုနဲ့ရှုအဲ့တော့ရှုခြင်းတဲ့ဣရိယာပုနဲ့ရှုကိုယ်မူရလေးဖြစ်တိုင်းရှုသလိုဒီမှာခံစားမှုဝေဒနာတွေရှုသလိုပဲဒီဣရိယာပုလေးပါးကြတော့လဲသွားရင်လည်းရှုတယ်ရရင်လည်းရှုတယ်ထိုင်ရင်လည်းရှုတယ်လျှောင်းရင်လည်းရှုတယ် ဘယ်ဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုတရားမတွေ့နိုင်ဘူးလားတရားရောမရနိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ကိလေသာအသောကုန်ကံယဟနာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်အားထုတ်မယ်ဆိုရင်မိမိတို့ဟာတရားရနိုင်တဲ့အခွင့်အရေးတွေရှိပါတယ်သာသနာခေတ်၅ခေတ်ရှိပါတယ်ဘယ်နှခေတ်လဲ၅ခေတ် ဝိမု ക്തി ယုဂခေတ္တဘုန်းကြီးတို့ယောဂီများတမာတိယုဂခေတ္တသီလယုဂခေတ္တတုတ္တယုဂခေဒါနယုဂခေလို့ခေဘယ်နှဖြစ်ခေလဲတခေတခေကိုနှစ်ပေါင်း900တခေတခေကိုနှစ်ပေါင်းဘယ်လောက်လဲအဲ့တော့ဝိမု ക്തി ယုဂခေဆိုတာလွတ်မြောက်မှုချမ်းသာဝိမု ക്തി ယုဂခေကဘာချမ်းသာရမလဲ လွတ်မြောက်မှုဆိုတာကိလေသာကိုကမ္မကိုဝိပါကကိုဆိုတဲ့ဒီဝဆင်းရဲတွေကလွတ်မြောက်မှုချမ်းသာယဟန္တာဖြစ်ပြီးချမ်းသာရသွားတာဒါလွတ်မြောက်မှုချမ်းသာဒီဝိမု ക്തി ယုဂခေတ်ထဲမှာအာထုတ်ရင်ယဟန္တာတရားဖြစ်နိုင်တယ်လို့ဆိုလိုတယ်နောက်ပြီးတော့တမာတိယုဂခေတ်တမာတိယုဂခေတ်ဆိုတာတမထဒီဝိမု ക്തി ယုဂခေတ်900ကုန်သွားပြီဆိုရင်တမာတိယုဂခေတ်ရောက်သွားတယ်အဲ့ဒီကြတော့တမာတိယုဂခေတ်ကြတော့တမထတရားတွေပွားများအာထုတ်ရင် လမ်းဆုံးတဲ့ကဗြဟ္မပုံဗြဟ္မလောကဗြဟ္မချမ်းသာဒါပဲလွမြောက်မှုချမ်းသာနိဗ္ဗာန်ချမ်းသာရပါမလားမရတော့အဲ့ဒီတမာရီယုဂခေတ်ကနှစ်ပေါင်း900နောက်တကဟိုတိလယုဂခေတ်တိလယုဂခေတ်ရောက်ပြီဆိုတော့အခုလိုသမထတွေလည်းမပွားများတော့ဘာဝနာလည်းမပွားများတော့ပါလေတိလလောက်လေးနဲ့ကျင့်တတ်နေတယ်အဲ့တော့တိလလေးစောက်တည်ဆောင်ထင်းပြီးတော့ဒါနဲ့ပဲကျင့်တတ်နေတာအဲ့ဒီတိလယုဂခေတ်ကလည်းနှစ်ပေါင်း900 900တိလာရီစောက်တီစောင့်ထိန်သွားလို့ရှိရင်တမလွန်ဘဝကွယ်လွန်သွားပြီဆိုရင်နတ်ပြည်နာလောကနတ်ချမ်းသာနောက်တကနံပါတ်၄ကတုတ္တယုဂခေဘာခေလဲအေးတုတ္တယုဂခေဆိုတာကအကြာအမြင်ဘ ഹു တုတ္တအခုခေတ်မှာဘုန်းကြီးတို့သင်္นานလေးတွေပေါ့ပရိတ်သင်္นานတက်တယ်ပဋ္ဌာန်းသင်္นานတက်တယ်ဟာသတိပဋ္ဌာန်းသင်္นานတက်တယ် ဟိုးဘုန်းကြီးတို့ဒီမှာသုတ်တန်သင်္นานတက်တယ်တက်ကြအဲ့ဒီသင်္นานလေးတွေတက်ပြီးတော့ဘ ഹു တုဒ္ဒလေးတွေရဖို့အဲ့ဒီဘ ഹു တုဒ္ဒလေးနဲ့ပဲဒီပုဂ္ဂိုလ်တွေဟာသူ့ရဲ့ဒီမှာကွယ်လွန်သွားတဲ့အခါကလာကြတော့ဘာမှမပြုဘူးဒီဘ ഹു တုဒ္ဒလောက်ပဲအဲ့ဒီပုဂ္ဂိုလ်ကြတော့နတ်ပြည်နတ်လောကနတ်ချမ်းသာဒါပဲရတယ်နောက်တကနံပါတ်5ဒါနယုဂခေဒါနကောင်းမှုလေးလောက်ပဲဘာမှမလုပ်တော့ သီလလည်းမဆောင်တော့ဘူးဘာဝနာလည်းမပွားတော့ဘူးတမထလည်းမပွားတော့ဘူးအဲ့ဒီဒါနယုကခေတ်ကနှစ်ပေါင်း900ဒီဒါနပြုသွားရင်နတ်ပြည်နာလောကဒါပဲအဲ့တော့ဒီခေတ်ဒီ900စီ900စီ ပေါင်းလိုက်တဲ့အခါကျတော့2500အခုအခုဘုန်းကြီးတို့ယောဂီများသာသနာခေတ်ဘယ်လောက်ရောက်ပြီလဲ2558ဆိုတော့ဟော58ဆိုတော့ဒီခေတ်9ခေတ်ကိုတစ်ခေတ်ပြန်ပြီးတော့ ပြည့်သွားတဲ့အခါမှာပြန်ပြီးတော့နောက်တစ်ပတ်ပြန်လေတဲ့အခါဘာခေတ်ရောက်သွားပြီလဲဝိမု ക്തി ယူကခေအခုဘုန်းကြီးတို့ယောဂီများရောဘုန်းကြီးတို့ရောဘယ်ခေတ်တည်းရောက်နေပြီလဲဒီဝိမု ക്തി ယူကခေတည်းရောက်နေတာဖြစ်တဲ့အတွက်ကံကောင်းသလားကံဆိုးသလားဒီအချိန်မှာမိမိတို့ဆရာသမားကောင်းအမိခိုရပြီးတော့ကြိုးစားအားထုတ်ရင်တကယ်လွတ်မြောက်မှု ချမ်းသာတွေမရနိုင်ဘူးလားချမ်းနိုင်တယ်ဒါပေမဲ့ပို့ပို့တန်တန်အားထုတ်လို့တော့ရပါမလား မရဘူးတရားလေးအထုတ်တယ်အမိကမတ္တလေးအထုတ်ယူနေတော့ရပါမလားမရပါဘူးဘူ၅ပါးဥစည်းရမယ်ဘာ၅ပါးဥစည်းရမယ်ဘူ၅ပါးဥစည်းရမယ်အေးဘူ၅ပါးဥစည်းရမယ်သရာဝရိယတတိတမာရိပညာသရာဘူဝရိယဘူတတိဘူတမာရိဘူပညာဘူဆိုတဲ့ဘူ၅ပါးဥစည်းပြီးကြိုးစားရင်ဒီဝိပဿနာဉာဏ်ထူးတွေမဉဏ်ထူးတွေမရနိုင်ဘူးလားမရနိုင်ပါဘူးဘုန်းကြီးတို့ကျေးဇူးတော်ရှင် မင်းကွန်တိပိဋကဆရာတော်ဘုရားကြီးတိပိဋကပြန်မို့အတွက်ဆရာတော်ဘုရားကြီးကသက်တော်40ကျော်မှတိပိဋကကျက်တာမှာအဲဒီမှာပိဋကသုံးပုံကိုပြန်မို့အတွက်စာရီစူးစမ်းပြီးတော့ဆရာတော်ကလည်းခန္ဓာကိုယ်ကပင်ပင်ကျုံကျုံလှီလီလေးအဲဒီလိုဆိုတော့ကြီးညိုကိုးွယ်တဲ့ဒကာကြီးကဒကာကြီးရဲ့နာမည်နဲ့ပါဒါဆရာတော်ဘုရားကြီးကိုယ်တိုင်ပြောပြတာဆရာတော်ဘုရားကြီးရဲ့ဒီတိပိဋကဘွယ်တူကြီးရတဲ့25နှစ်ငွေရုသပင်ပွဲမှာဘုန်းကြီးတို့ ။မာစီသာသနာရိပ်တာဖန်ရင်ဓမ္မယုံကြီးပေါ်မှာတိပိဋကဆရာတော်ဖျာကြီးကိုတော်တိုင်ပြောတာပါ။ဘုန်းကြီးကိုတဲ့တကကြီးဘသူပေါ့လေပြောပါလေ။ဥစဉ်ဥစဉ်မဖြစ်ပါဘူး။ဥစဉ်ခန္ဓာကိုယ်လေးကကြုံကြုံလှီလှီနဲ့ဒီလောက်သေးသေးကွေးကွေးလေးနဲ့ဥစဉ်ဒီတိပိဋကမဖြစ်ခင်ဥစဉ်သေနေလိမ့်မယ်။ပြန်တော်တော်မူးနေလိမ့်မယ်။ဥစဉ်မချက်ပါနဲ့ပြောတာ။အဲ့ဒီမှာဘုန်းကြီးကပြန်ပြောလိုက်တယ်တဲ့တကကြီးလူကသေးပြီကြုံလီပြီမဲ့ကြုံမှာဘူ၅ပါးရှိတယ် ဘုံ၅ပါးဆိုတဲ့အားနဲ့ကြိုးစားမယ်တဏ္ဍာအားငါအောင်ကိုအောင်ရမယ်ဆိုတဲ့ယုံကြည်မှုယုံကြည်မှုအားကောင်းရမယ်တဏ္ဍာအားဝရိယအားဝရိယစိုက်ပြီးကြိုးစားတယ်တတိစိုက်ပြီးကြိုးစားတယ်တရားဝရိယတတိတမာတိပညာဆိုတဲ့ဒီဘုံ၅ပါးဥစည်းပြီးကြိုးစားရင်ဒီပိဋကတိပိဋကဆိုတဲ့ဖွယ်သူကြီးဂုံသူကြီးကိုကျုပ်ရစီရမယ်ဆိုပြီးတော့အဲ့ဒီလို အာမခံပြီးကြိုးစားခဲ့တာဆရာတော်ဘုရားကြီးက ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲဖိုး၅ပါးဥစည်းပြီးတော့ကြိုးစားရင်ဒီဝိမု ക്തി ယူကခေကြီးတွေရောက်နေပြီဖြစ်တဲ့အတွက်ဆရာကောင်းတမကောင်းတာမိခိုပြီးတော့ဘုံ၅ပါးဥစည်းပြီးကြိုးစားရင်ဒီတရားဓုတရားမြတ်တွေမရနိုင်ဘူးလားဘယ်ဣရိယာပုံနဲ့ပဲရှုရှုမရနိုင်ပေဘူးလားဒါကြောင့်မို့ပလန်၅တန်ပြည့်စုံရန် အမှန်လိုအပ်သည်တရားထုတ်တဲ့ပုဂ္ဂိုလ်တိုင်းတရားအထုတ်တဲ့နေရာတွေမဟုတ်ဘူးစီးပွားရှာတဲ့နေရာမှာလည်းဒီပလန်၅ပါး နဲ့ကြိုးစားရမယ်။ပညာရှာတဲ့နေရာမှာလည်းဒီဗလာ၅ပါးနဲ့ကြိုးစားရမယ်။ဒါကြောင့်မို့ဆိုကြည့်လိုက်ဗလာ၅တန်ပြည့်စုံရန်အမှန်လိုအပ်သည်ဗလာ၅တန်ပြည့်စုံရန်အမှန်လိုအပ်သည်ဆိုလိုက်ပါ ဟောဒီပလန်၅ပါးပုံ၅ပါးဥစည်းပြီးတော့ဒီတရားတွေကြိုးစားအားထုတ်ရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကြီးကို မလွဲမသွေမရနိုင်ဘူးလားမရနိုင်ပါဘူးအေးဒါကြောင့်မို့ဒီဣရိယာပုတ်၄ပါးဘယ်ဣရိယာပုတ်နဲ့ပဲရှူရှူဘယ်အချိန်မှာပဲရှူရှူဘယ်နေရာပဲရှူရှူနေရာမရွေးအချိန်မရွေးဣရိယာပုတ်မရွေးပဲနဲ့ကြိုးစားပြီးတော့ဒီဘုံငါးပါးဥစည်းပြီးကြိုးစားရင်ကိလေသာအသောကုန်ခံပြီးတော့ယန္နာတိအောင် မဖြစ်နိုင်ဘူးလားဗျာ ကဲဒါကြောင့်တရားသိညာစုပုဏ္ဏစာပရံဘိကဝေဘိက္ခုကိစ္ဆံတောဝါကိစ္ဆံမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝတယနောမိတိပသနာတိဘေကဝေယံတော်မြတ်ဥจิตသားတို့ပုဏ္ဏစာပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘိက္ခုယဟန်သည်ဝါတယံအထုံနေတဲ့ယောဂီပုဂ္ဂိုလ်သည် ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားခိုက်သွားစေမူလီကိစ္ဆာမိတိသွားသည်ဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါထီတော်ဝါရတော်လီဝါရလျင်လီဝါရတုံးရဆေရခိုက်ရစေမူလီထီတော်မိတိယတိဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါလီဤသိဏဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ခိုက်ထိုင်စေမူလီ နိသိဏောမိတိထိုင်သည်ဟူ၍ပဇာနာတိတိဝါတိအောင်ရှုပါတယံတော်ဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတုံးလျောင်းစေလျောင်းကိုက်လျောင်းစဉ်မူလီတယံတော်မိတိလျောင်းသည်ဟူ၍ပဇာနာတိတိဝါတိအောင်ရှုပါလီဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း ဆုတောင်းမြတ်ဝေရအောင်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေကြည်ဘေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖင်ရောက်ရပါလိုထိုးထိုးဘဝထို ကျင်လေရလေဒုက္ခဗိတံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေမကောင်းဟုသည်မြမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကို ရွေကတာရိုင်ရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမှဆောင်ကြံ ကိုဆောင်နကံအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတုရကြပါစေဘေငါဝေတိဘေငါ မြာထွေတာတုခေါ်စေတော်အမြာအမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြာအမြာအမြာ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည် ဒီတတိပဋ္ဌာန်ကျင့်စဉ်တွေတိုင်းကျင့်ကြံပွားများအားထုတ်ပြီးမိမိတို့လိုရှိရတဲ့ဝိမု ക്തി ဒုက္ခကိုပိုင်ပိုင်နိုင်နိုင်ရရှိနိုင်ကြပြီလျင်ဘုရားမြတ်စွာဘုရား သာသနာပြုလုပ်ငန်းတွေကိုရှေ့ဆက်လက်ပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ။